နနေ့ကတည်းကပါတိမောက္ခသံဝရသီလအကြောင်းဟောခဲ့သထံပฏิပါဏောပါဏမာရိတဘိက္ခုပါတိမောက္ခသံဝရယပฏิပါဏောဟောတိတရားကမေးမာရိတအရှင်ဘုရားကထာပฏิပါဏော အဘယ်ကဲ့သို့ကျင့်သည်ရှိတော်ဘယ်ကဲ့သို့ကျင့်သောဘိက္ခုယဟန်သည်ပါတိမောဟသံဝရာယပါတိမောသီလကိုစောင့်ရှောက်ရန်အလို့ငါပฏิပန်တော့ကျင့်သည်ဟောတိဖြစ်ပါသည်ဘယ်လိုကျင့်ရင်ပါတိမောဟသံဝရာသီလအတွက်ကျင့်ပြီးဖြစ်ပါသလဲပါတိမောဟသံဝရာသီလကိုဘယ်လိုကျင့်ရပါသလဲလို့မေးပါတယ်ပါတိမောဟသံဝရာသီလဆိုတာ ဒီနေ့ကပြောခဲ့တဲ့အတိုင်းအချုပ်ချာသီလပဲသီလထဲမှာသူကအရင်းကမယ်မာအပြင်သီလဟာပါတိမောက္ခသံဝရသီလပဲရှိပါတယ်တတိညာတွေကတော့အမှုန်နေနေပါပဲအဲဒီပါတိမောက္ခသံဝရသီလဘယ်လိုကျင့်ရမလဲဆိုတော့မြတ်စွာဘုရားက

အဲဒီမှာမြွယ်တဲ့မမြွယ်တဲ့ခွဲလိုက်တော့6ပါးအဲဒါဝေဖန်ပြီးတော့ဟောပါတယ်ဒီတော့မြွယ်တဲ့နဲ့3ပါးကိုမြွယ်လို့မြွယ်တဲ့နဲ့3ပါးကိုပယ်လိုက်လို့ရှိရင်ဒီလာပြည့်စုံရဲ့လို့ဆိုလိုပါတယ်သူကမမြွယ်တဲ့နာမြွယ်တဲ့နာကလည်းဘာလို့ဆိုလို့ရှိရင်အာဟုသောဖြစ်ပွားစေရတဲ့အမှုတွေဆိုရင်မမြွယ်တဲ့နာပဲပယ်ရမယ် ကုသိုလ်ဖြစ်ပွားစေရတဲ့အမှုဆိုလို့ရှိရင်မိဝဲသင့်တာပဲအဲ့ဒါကိုမိဝဲရမိမှုမျိုးကိုပြုရမယ်ဘယ်လိုဆိုလိုပါလဲအဲ့ဒါတနည်းကဆောင်းပုံကလေးကြာပြီးတော့ဆိုကြအောင်ဆောင်းပုံကလေးဆိုပြီးတော့မှတနည်းပြောတဲ့အစဉ်တိုင်းထပြောအောင်မယ်နည်းကြားနေတယ်နည်းပြီးသေးဘူး ပါတိမောက္ခသံဝရကျင့်ရပဲတို့ဒီပါတိမောက္ခပါတိမောက္ခသံဝရသံဝရကျင့်ရပဲတို့နီကျင့်ရပဲတို့နီပါတိမောက္ခပါတိမောက္ခသံဝရသံဝရကျင့်ရပဲတို့နီ လိုလုပ်ပြီးတော့ကျင့်ရတယ်ဘယ်လိုကျင့်လို့ရှိရင်ဘာတိမောကသံဝရပြည့်စုံမလဲလို့မေးပါတယ်ဒါကအရေးကြီးပါတယ်အောက်ခြေပဲဆိုအခြေခံမယ်ပါတိမောကသံဝရသီလနဲ့တော့မပြည့်စုံလို့ရှိရင်အတက်ကြောက်ပြီးတက်တယ်လို့သိနေရမှာမကြဘူးအောက်ခြေကတော့လုံးဝအရေးကြီးတယ်ဘာလို့လဲဆိုလို့ရှိရင်ဥဒိုက်တယ်လို့ရှိရင်ကျေဥစွာ ဘုံကြီးကရင်ချဘုံကြီးခါရင်ငိုင်ချပြီးတော့အထက်အထက်ပိုင်းနေတက်ပြီးတော့ဆောက်ဖို့လုပ်ရအောက်ကမှအုံကြီးမချပဲနဲ့အထက်ပိုင်းနေလျှောက်လို့လို့ရှိရင်အပြစ်မှာမဟုတ်ဘူးပြစ်တော်မှလည်းခိုင်မှာမဟုတ်တော့ကြောက်လို့ရှိရင်ပြိုကျလိမ့်မယ်ငါကဗာဒီမောကသံဝရသီလမကြည့်ပဲနဲ့ကတော့ပြစ်ကုန်မပြစ်တာပဲဒါကအရေးကြီးပါတယ်သို့တော်လည်းပဲ လူပုဂ္ဂိုလ်များညာမဟုတ်တဲ့ပုဂ္ဂိုလ်တွေပေါ့လူဝနာရောညာမဟုတ်တဲ့ပုဂ္ဂိုလ်တွေမှာတော့မသိမတင်တဲ့အမှုတွေမပြုဘူးလို့စိတ်ကောင်းနှလုံးဝဝင်ပြီးသွားတဲ့အချိန်ကစပြီးဗီလာစင်ကြမှုကဖြစ်နိုင်တယ်။အဲကြောင့်တရားနာနေရင်လည်းအဲဒီစိတ်ကောင်းနှလုံးဝဝင်တဲ့အချိန်မှာဗီလာဝိတ္တိပြည့်စုံပြီးတရားနှလုံးသွင်းလို့ ဇာလည်းပဲရသွားနိုင်တယ်မဲ့ကိုယ်တွေလည်းရပြီးတော့သွားကြချူထိုင်တွင်းမှာဇာလည်းရပဒပါတိမဲ့ကိုယ်လည်းရပြီးတော့ပုဂ္ဂိုလ်တွေရှိတယ်။ပုံနာဝဆိုတဲ့ပုံနာဖြင့်မြတ်စွာဘုရားတရားနာနေရင်ဇာလည်းရသွားတယ်။သောတာပန်လည်းဖြစ်သွားတယ်မြတ်စွာဘုရားတရားဟောပြီးတဲ့အခါပုံနာလည်းပြန်သွားတဲ့အခါ

အခုနေကြသေးသွားမယ်ဆိုလို့ရှိရင်သူ့မှာဘာရောစရာလူပြည်ပြန်လာဖို့ဘာရောစရာမရှိဘူးတဲ့သူဟာဓမ္မပြည်ရောက်ဓမ္မပြည်လောကမှာဖြစ်ပြီးတော့အဲဒီမှာပဲတရားအစစ်အစဉ်တွေတက်ပြီးဉာဏ်ဖြစ်ပြိဋိဘာသာမှုရှိတော့တာပဲဒီလိုပဲဆိုပါတယ်အဲဒီမှာ

ka dg ayụbbghara bidome ayụbala ebonwa rileburubebugụrụ ya n'ubiwo bịabị na ya ဘာကြောင့်တော့ဆိုရင်သူတို့မှာကာမရာဂတန်ရောစဉ်နဲ့ပဋိကတန်ရောစဉ်မပယ်ရသေးလို့တဲ့ကာမရာဂကာမအာယုန်တွေကိုခင်မင်တွေ့တာตายာပြီးတော့နေတဲ့သဘောကာမရာဂတန်ရောစဉ်ခေါ်တယ်ကာမနှောင်ကြိုးကာမနှောင်ကြိုးလေးရှိတော့အခုကလာလောကမှာ နွားတွေကျွဲတွေကျိုးနဲ့ခြိထားတယ်လို့ပေါ့လေကျိုးနဲ့ခြိထားတော့တိုင်မှာခြိထားရင်အဲ့ဒီတိုင်အဲ့ဒီတိုင်ကြီးမှီပြီးတော့နေရတာပဲကျိုးကြည်လို့ခဝဝေးသွားနိုင်ပေမဲ့လို့တော့ကြလို့ရှိရင်ဒီတိုင်ကနေပြီးတော့ကျိုးတင်းလိုက်လို့ရှိရင်တိုင်ကြီးပြန်ရောက်လာတာပဲပဲတိုင်ကလွတ်ပြီးတော့မသွားနိုင်ဘူးအဲ့ဒါလိုတော့

ဒါမှမခံနိုင်ဘူးလို့ဆိုလိုတယ်ကွာဘာဖြစ်လို့လဲဆိုတော့တရားကဆက်ပြီးတော့ဖွင့်အိမ်ရောက်သွားတော့သူသားမယားတွေဘာတွေနဲ့တွေ့စည်းဝါးရေးလုပ်ငန်းဆောင်ပါတွေဆောင်ရွက်တဲ့အခါမှာဒီကကြတော့ဇာကပြေဥမာတဲ့သူရတော်တဲ့ဇာလေးကအဲသူရတော်တဲ့ဇာလေးကပြက်သွားတော့အဲ့ဒီချိန်မှာတော့သေလို့ရှိတယ်ဇာမရှိဘဲနဲ့နေတဲ့အခါကျတော့သူက လူဝနာဘဝသုပတိဘဝလောက်ကာမသုပတိလောက်ရောက်တော့မှယူဘဘုံကိုရောက်ဘုံမရောက်နိုင်အဲ့ဒါဇာနာအနာဂါမိခေါ်တယ်ဘုံနာဘအာသူကသောတာပတိမေဖို့ကလည်းရသွားတော့သောတာပန်ဖြစ်သွားဇာငါလည်းရတော့အဲ့ဒီနေပြီလို့ရှိရင်ပရမဇာရရင်ပရမဇာဘုံမှာဖြစ်ပရမဇာဘုံမှာကျင့်တယ် ဗရမဇာဘုံမှာဖြစ်ပြီးတော့သောတာပန်ဆိုတော့ကြားမလာဘူးသောတာပန်ကတော့မကြားလာတော့ကုရုဇင်ဆိုရင်တော့ကြားလာတယ်သောတာပန်တော့ကြားမလာအဲဒါကြောင့်ဘုံနာဘဘုံနာဒီချိန်မှာဒီသွားလို့ရှိရင်ဖြင့်ဇမပြည်သူကိန်းတွေရောက်မှာပဲတဲ့ဇာရှိနေတာပေါ့အဲဒီရောက်ပြီးရင်လည်းသောတာပန်ဖြစ်နေတဲ့အတွက်ကြားမလာဘူးတဲ့ဒါဇာနာနာကခေါ်တဲ့ဇာရပြီးတော့ ကြားမလာတဲ့အနာကအနာကစစ်တော့မဟုတ်ဘူးဒါပေမဲ့လည်းသူကလည်းအနာကနဲ့အတူတူပဲဖြစ်နေတာဟိုရောက်သွားရင်တော့မထူးဘူးသူဖြစ်နေဟိုရောက်တော့ကာမရာဂအဓိကတွေမကြည့်ဘူးပုရုဇဉ်ရောက်သွားတောင်းမှဇမဘုံရောက်နေတဲ့အခါတော့ကာမရာဂတွေအဓိကတွေမကြည့်ဘူးသူကဟန်ကြတယ်အာမဘုံအာယုန်နေနဲ့စပ်ပြီးတော့ပါရမှုနှိမ့်သက်မှုတောင်းတမှုလူကျင်မှုဘာမှမကြည့်ဘူးစိတ်ကြမှုစိတ်ဆိုးမှုဒေါသတွေပဋိက္ခတွေလည်းမကြည့်ဘူးသူသာဟောမှာ အဲဒီပုံဖြစ်နေတဲ့ကံသူကထူးထူးကြတာယမဘုံမပြောနဲ့တော့ခုလူပြည်လောကမှာတောင်မှကိလေသာတွေဆိုတာတဏှာနဲ့တဏှာနဲ့သူကကွာလာပဲလို့လူမျိုးအလိုက်ဆိုလိုပဲကျိုးလူမျိုးတွေမှာဒီလောဘတို့ဒေါသတို့ဣဒ္ဓတို့မစ္စရိယတို့ဆိုပြီးအာဇီကျိုးလူမျိုးတွေမှာဘယ်တော့မဟုတ်တော့ဘူး အမျိုးနဲ့တစ်မျိုးနဲ့နည်းနည်းတော့ကွာတချို့ကတဲစိတ်တူတော့အကျိုးမျိုးကဒီအမျိုးကစိတ်တူတယ်သူအမျိုးထဲမှာဆိုရင်ဒီလူတွေကပြီးမခံတော့ဘူးတချို့လူမျိုးတွေကသူ့မျိုးကသိချေတယ်တော်တော်နဲ့စိတ်မဆိုးတာဘူးကွာလုံးလုံးမကင်းတာတော့မဟုတ်ဘူးလုံးလုံးကင်းတာတော့မဟုတ်ဘူးအဲလိုရှိပါတယ်တိရစ္ဆာန်တွေများတချို့တိရစ္ဆာန်တွေကစိတ်မဆိုးတာဘူးရုပ်ရက်စိတ်မဆိုးတချို့တိရစ္ဆာန်တွေကတဲစိတ်တူတာပဲอืม

ဒိဋ္ဌာနေပင်မဲ့လို့အဲအမျိုးလူချင်းတကောင်နဲ့တကောင်နဲ့ဟာညံ့ညံ့တာတာသူဟာအဲသာရတောက်တာတွေကြောင်နေပါလေဆိုတော့သူကကြောင်များသာကျွေးထားလိုက်လို့ချင်းတကောင်တကောင်လူရည်ပြီးတယ်မသာဘူးကောသာရိသာဒီဒီရတယ်တကောင်တကောင်မကြိုက်ကြဘူးသာအကြောင်းပြုပြီးတော့မကြိုက်ဘူးလို့ဒိဋ္ဌာမစီရသိမ့်မရှိဘူးလို့သိမ့်မရှိဘူးလို့သွားမှာပါလေဟောခွေးကြတော့အမတာခင်းမဲ့နေတဲ့ခွေးခွေးချင်းမဲ့မဲ့တော့ တယ်မညာဘူးသူကသာအသာတောင်းတဲ့သာပိဒါမစရိယတွေအာကြည့်တယ်သူကဒီကောက်တော့သိကြိုက်တာပဲသူကအဲဒီတော့လူလောကဒိဋ္ဌာလောကမှာကိလေသာမကင်းရင်တူတောင်မှတစ်မျိုးနဲ့တစ်မျိုးနဲ့ကဒီလိုကွာနေတာကိုဒါတော့ဇမပြေမှာကာမရာဂတွေပဋိက္ခတွေကင်းနေတယ်ဆိုတော့ဒါကြောင့်မို့ဇမမှာကာမရာဂပဋိက္ခတွေသူတို့မှမကြည့်ဘူးဒါတော့

မိသားတွေပါတွေကအဲ့ဒီပုဂ္ဂိုလ်ကတော့သောသောကစင်ကြယ်တယ်လည်းပြင်လည်းပြင်မှာပါပဲသောသောကမစင်ကြယ်စေကမဟုတ်လေတရားနာနေရင်အဲ့ဒီသီလစင်ကြယ်မှုပြည့်ပြီးတော့ရသွားနိုင်ပါလေလူများဖို့ကညာများဖို့ကြတော့ဒီလိုမဟုတ်ဘူးသောသောကလည်းပြည့်စင်ကြအောင်လုပ်ရတယ်အကျိုးကျိုးအာဘတွေကဒေသနာပြောကြားမှစင်ကြယ်တာရှိတယ် အကျိုးကျိုးအာဘတိကဒေသနာပြောကြရုံနဲ့တော့မစင်ကြဘူးပြိဝမာနတိဆောက်တည်မှာစင်ကြတာရှိတယ်မျိုးမျိုးရှိပါတယ်အဲဒါကြောင့်သီလစင်ကြဖို့အရေးကြီးဒါကြောင့်ပါဠိမောခသံဝရသီလဟာဘယ်လိုကျင့်ရသလဲလို့ကြားကတော့အရေးကြီးလို့အခြေခံသီလကိုမေးပါတယ်အဲဒါပါဠိမောပါဠိမောခသံဝရကျင့်ရဘယ်လိုနည်းပါဠိမောခသံဝရသီလဟာ ဘယ်လိုလုပ်ပြီးကျင်ရပါသလဲလို့မေးတော့မြတ်စွာဘုရားကမိသင်တခုမသိမှုကိုမှုနှမျိုးဤတဲ့ဆိုရမယ်မိသင်တခုမသိမှုကိုမှုနှမျိုးဤမိသင်တခုမသိမှုကိုမှုနှမျိုးဤမိသင်တခုမသိမှု နေ့တစ်ခုမသိဘူးဘုံသမျိုးရှိမြွယ်တဲ့နဲ့ကိုမှုပါတစ်မျိုးမမြွယ်တဲ့နဲ့ကိုမှုပါတစ်မျိုးနှမျိုးရှိပြီနှုံးမှုထို့သူနှုံးမှုထို့သူပဲမွေးမြူမိတို့နှမျိုး လုံးမှုကလည်းပဲသို့သူပါပဲမြဝဲတဲ့နာကတမျိုးမမြဝဲတဲ့နာကတမျိုးအသက်မွေးမှုကလည်းသို့သူပါပဲသက်မွေးမှုကြာမှုပေါ့လေသက်မွေးတယ်ဆိုကြားတာပဲစားတော့ရေးအတွက်သုံးဆောင်ရေးအတွက်ကြားတာအဲဒါလည်းပဲမြဝဲတဲ့နာရှိမမြဝဲတဲ့နာရှိနှမျိုးပါပဲအဲဒီတည်းမှာမမြဝဲတဲ့နာတွေကိုပယ်လိုက်လို့ရှိရင် နာဘာကြောင့်ကနာမလာပြီလားသင်ကြရတာပဲလွယ်လွယ်လေးပဲအကုသိုလ်ပွားစီရတဲ့ဥစ္စာမရှိဝဲရဘူးအကုသိုလ်ပွားစီရတဲ့ကိုယ်အမှုနှုတ်အမှုအဲပစ္စည်းချာမိမှုအဲဒီသုံးခုကိုပယ်လိုက်ပါ။ဒါပယ်လိုက်လို့ရှိရင်ဒီလားသင်ကြပါပြီ။ဆိုရမယ်။ မမီသင့်ပဲသီလနဲ့သင်ကျဲပါသည်မမီသင့်ပဲသီလနဲ့သင်ကျဲပါသည် မိမှုအဲဒါတွေကိုပယ်လိုက်လို့ရှိရင်ပြီးရပဲတဲ့သူရုပ်ကတော့နာပါပဲအခုတို့ပြပွားကြတဲ့ဟာတွေမပြူပဲမပြောပဲနေုံလေးပါပဲလို့လွယ်လွယ်ပါပဲပတ်သက်ခြင်းလွယ်လွယ်ပဲမစောင့်ရှောက်ရင်လည်းဗရေဆက်တယ်သူကပြောရတယ်သိက္ခာဘုဒ္ဓဘုရားတွေကိုသိတဲ့နာတွေရှိတယ်သူကတကယ်ကြတော့ပြောတော့လွယ်လွယ်ပဲစောင့်ရှောက်တော့သွားတယ်ဒီနေ့ကပြောခဲ့တဲ့ပါဏာတိပါဒ ပါဏာတိပါဒံပဟာယပါဏာတိပါဒပတိဝေရတောဟောတိပါဏာတိပါဒံသတ္တဝိသက်ကိုသဗ္ဗေခြင်းမပဟာယပေ၍ပါဏာတိပါဒသတ္တဝိသက်ကိုသဗ္ဗေခြင်းမပတိဝေရတောခြင်းကြောင့်ဟောတိဖြစ်၏သတ္တဝိသက်ကိုသဗ္ဗေခြင်းမဒီကြောင့်ဒီနေ့တော့ဒါကတော့သုံးသွားပါပြီတော့သုံးသွားပြီနဲ့တော့သူက သိမှုတယ်ဟိုအမာဒီရဲ့အခြေအနေနဲ့ဆိုတော့သူကလည်းရေးတဲ့ကြီးနေ့စဉ်စာရေးတော်ရေးကရှိပြီးတော့နေတော့ဒီစာရေးတော်ရေးနဲ့စပြီးတော့အမာဒီရဲ့ထုံးစံတလေအားဖြင့်ဆိုရင်မာငါးတွေအစနေတော့အဲ့ဒါတွေနဲ့စပြီးတော့သင်ကျေဖို့ရသူအရေးကြီးပါတယ်သူကလည်းနည်းနည်းယူကြည့်ဒီတိုင်းတွေနဲ့စပြီးတော့လည်းသင်ကျေဖို့အရေးကြီးတယ် အဲဒီနေ့ရတယ်ပြောခဲ့တယ်တော်တော်ဆုံးသွားပါတယ်အဘာမစားတဲ့ဘတ်တော်ဟာတွေအဘာမအဘာဘာငါးတွေမစားတဲ့ပုဂ္ဂိုလ်တွေအဖို့ကတော့ဟိုကဘာငါးတွေစားတဲ့ဥစ္စာအနာပြည့်မြင်ကြတယ်မဟာယာနဘုရားဘာသာတော့ဘုရားဘာသာပဲမဟာယာနရဲ့ရှိမဟာယာနလည်းအဘာစားလို့ရှိရင်တို့ကဘုရားဘာသာတော့မဟုတ်ဘူးလို့တို့ကရှင်းတယ် သူကဟိန္ဒူဝါဒကဆင်းသက်သွားတာဟိန္ဒူတွေအများဆုံးကြည့်လိုက်လို့ရှိရင်လည်းဒီလိုပဲဘာသာတွေစနေလို့ရှိရင်ဒီဥစ္စာဘုရားဆုံးမကိုလိုက်လာတယ်မမြင်သေးဘူးလို့သူတို့လိုထင်တယ်အဲသူတို့ကျင့်နေတဲ့တရားနဲ့ကျင့်နေဆိုရင်တော့လည်းသင်သင်လက်သင်ကြရပဲဘတ်တော်တွေကိုစပြပြီးတော့စားတော့တယ်လို့ကိုယ်တိုင်ကိုယ်တိုင်တော့မဟုတ်တော့တယ်ပဲစားနေတယ်ဆိုလို့ရှိရင်လို့

ရည်ပြီးတော့ယူရသားများမသာကောင်းဘူးမိမိကိုယူရပြီးတော့ယူရသားတွေအဲဒါတွေကိုစားလို့ရှိရင်ဒါပြည့်စုံရဲ့ဆိုပြီးတော့မြင်ရထားပါတယ်မိမိကိုယူရပြီးတော့ယူတာမဟုတ်ဘဲနဲ့သူကိစ္စလည်းသူအဲသူစားဖို့ဖြစ်ဖြစ်တော့မဟုတ်ဒီပါရေးတဲ့ဒီသူဟာသူသတ်ပြထားတာတွေအဲဒါတွေကရှိလို့ရှိရင်တော့ဒါက အပြည့်မရှိဘူးဆိုပြီးတော့မြတ်စွာဘုရားဟောကြားပြီးသားပါတယ်ညာတော်များဆိုလို့ရှိရင်တော့ဒကာရမတွေကသူရဲ့ဥစ္စာသားလာဝှဆုံးမှပါတော့သူရဲ့ဥစ္စာသားတော့ဒကာရမတွေကပါရင်ဖြစ်တာရင်ပါရင်လူမှာပဲအဲဒီတော့အဲဒီသူရဲ့ဥစ္စာဟာကိုယ့်အတွက်ယူရပြီးတော့လောက်တာမဟုတ်ရင်သူကအစဉ်ကျဲနေတာပါပဲသူကကိုယ်ကလည်းဖြစ်တာလည်းမဟုတ်ပါဘူးလူကမဟုတ်တော့အစဉ်ကျဲနေ အဲဒီလိုသင်္ကြန်တာမှလည်းပဲအစွန်းသုံးပါလို့ရမယ်ဒိဋ္ဌပရိသင်္ဂိတသုဒ္ဓပရိသင်္ဂိတအဲဒိဋ္ဌရဲ့သုဒ္ဓရဲ့ပရိသင်္ဂိတရဲ့သုံးခုသုံးလို့ရမိမိရဲ့အတွက်သတ်တယ်ဆိုတာကိုမြင်ပြီးတော့မသိရဘူးမိမိရဲ့သတ်တယ်ဆိုတာကိုကြားပြီးတော့မသိရဘူး မိမိတဲ့သဘာလေလားလို့သံဃာဖြစ်ပွဲမရှိဘူးဆိုလို့ရှိရင်ဒါအသွုံးသုံးပါလို့တဲ့ဥစ္စာပဲဒီလားမျိုးဒါတော့အဲဒီအသွုံးသုံးပါလို့ကိုရသူကအရေးကြီးပါတယ်အဲဒီဘာတွေဘာတွေဝယ်ချမ်းတဲ့ခါကလည်းကုကလည်းဒီနေ့ကပြောခဲ့တဲ့အတိုင်းပဲလူကျင်တယ်လို့မှားလိုက်လို့ရှိရင် ဟိုကရောင်းတဲ့ပုံကိုယ်တွေကသူလောလောဆယ်ဟိုပတ်ပြီးတော့ယူလာတာလေအဲဒါကြောင့်ယူကြည့်လို့ဒီနေ့ကလည်းပြောပြီးနေတာဒီနေ့သာပြောအောင်မယ်ဒီကဒီကိုကျောင်းမှာကုသကာနာဒိဋ္ဌာမင်းသူကခါရာစားခြင်းနဲ့ဆိုတာကိုခါရာစားခြင်းနဲ့သိကူပေါ်ဒီမင်းကလည်းပဲ သီလသိက္ခာပုဒ်တွေတော်တော်လေးစားတယ်နည်းပါတော်တော်ကြီးတော်တော်ကိုလေးစားတယ်နည်းอืมသီလသိက္ခာပုဒ်အမှန်လေးစားတယ်နည်းဒါတော့သူကခါသာစားခြင်းတော့ငါခါသာစားခြင်းလေခါသာချက်ပါလို့ပြောလိုက်လို့ရှိတယ်ဒီမျိုးပါဝင်နေတာခါတွေအကုန်လုံးသေးကုန်တော့မယ်အရင်ကိုအရင်စားခြင်းလေဆိုလို့ရှိရင်တော့ဒါကြတဲ့ခါတွေယူလိုက်ကြမယ်ဟိုက ကာရီယူရကြမယ်ဒီမှာလက်ဆောင်လာပြီးတဲ့နေမှာလည်းအနများကြီးမှာကာရီနာသေးကုန်တယ်ဒါတော့ဒီလိုလိုလိုတော့နေရာမပြဘူးနာနဲ့သူကခါရစိတ်ထဲကစားခြင်းနဲ့ခါရစားခြင်းတော့မပြောဘူးခါရီသေးကုန်တယ်စောင့်ကြည့်ကုန်မင်းပဲသာမလူမဟုတ်ဘူးမင်းအာနာအာနာပိုင်မင်းပဲသိတယ်မင်းပဲ

ဟုတ်တယ်တောင်းတာတခုကိုမရလို့ရှိရင်ယောဂဝိသဖြစ်တယ်မျိုးသမီးရေပိုင်းကသာဖြစ်တာလေသူတို့ဘာသာညာတယ်ဘာသာညာတယ်အဲ့ဒါမစားလို့ရှိရင်ယောဂဝိသဖြစ်တယ်သူကဒီတော့ဇာနိပါတိထဲမှာလာတယ်ရှင်ရင်းဖြစ်တယ်လို့လာဘူးရှင်ရင်းဖြစ်တယ်ဆိုပြီးတော့ဒီလိုမင်းဖြစ်မဲ့ပုဂ္ဂိုလ်တွေမင်းလောင်းလေးတွေပါလေဒီလိုနေတဲ့အခါတွေကြလို့ရှိရင်ပြင်းနေတယ် မင်းနဲ့စပြီးတော့လူလားတောင်းလာမှုလေးတွေသူတို့ဖြစ်ကြတယ်လို့ကောင်းတာတွေကိုလူလားတောင်းလာမှုဖြစ်တဲ့ပုဂ္ဂိုလ်တွေကအဲပရိသေနေတဲ့ကလေးများဘုံလူကိုရှိလို့လို့ဆိုရတာပေါ့မကောင်းတာတွေတောင်းလာတဲ့ပုဂ္ဂိုလ်ကဘုံကိုညံ့လို့ဆိုတော့အဲဒီမှာလူလားတောင်းလာမှုတွေမျိုးရှိတယ်ဒီလိုသင်္ကြန်ကြရတယ်သူမြည်ကြီးတဲ့ကညာလည်းမျိုးရှိပါတယ်သူက မဆိုလည်းပဲမမအမရကြီးသွားချွေးကြည့်ရတာနဲ့ဘာလို့လဲစစ်ပြီးကြီးရဲ့မိဖုရားများဝေဒာလီယာမင်းနေကြတဲ့အမှန်သိသိထားတဲ့ဝေဒာကြီးရဲ့စိတ်ကြီးတွေးနေဆိုတာကိုသူကလည်းသိကြည့်ရတာတော့အဲဒီတော့အမြင်လေးကြည့်ရတယ်ဆိုတာသိရဖြစ်တာ အတိတ်နဲ့မိတ်အမိအားဖြင့်ဖြစ်တတ်ပါတယ်လို့ယူဆရတယ်။အဲဒါတွေမရလို့ရှိရင်လည်းရောဂါဝေဒနာတွေဆိုကြတော့ဖြစ်တတ်တယ်။ဒါတွေတောင်းတာနေစိတ်ကအလိုရှိနေရင်လည်းဖြစ်ထိတ်ထုတ်ပြီးတော့ထားတော့ကြတော့ရောဂါဝေဒနာတွေဆိုဖြစ်တတ်တယ်လို့အခုအဲ့ဒီမြင်မှလည်းပဲအာရသာပြင်မှာထိတ်ထုတ်ထားရတယ်ကြတော့နာနာကြိုက်တဲ့နာဖြစ်နာပြီးနာမှပြီးတဲ့မထာလာအောင်ဖြစ် မဖြစ်ပါဘူးမကြအောင်ပါပဲဆိုပြီးတော့လူလားဆောင်တဲ့ပုဂ္ဂိုလ်ကြာအောင်ပါပဲလို့စဉ်းစားနေတော့သူကမိတို့လူကြီးနေတဲ့အလုံးကြီးတွေကဒီလာများလုံးလုံးချင်းစမ်းကြောက်တဲ့ပုဂ္ဂိုလ်များဘယ်လိုရှိတော့လို့နည်းနည်းသုံးစားတော့အဲ့ဒီမှာအလုံးကြီးအပြေကံပေါ့လေအမသားတယောက်ကရှိတယ်ဆိုတော့ဒီလာဒီလာလုံးလုံးချင်းစမ်းကြောက်တယ် ဒီလားယူဆိုင်တဲ့ပုံပဲရှိတော့အဲသိဒ္ဓဆိုရအမှားသားကဒီလားလုံးလုံးချင်းစောကြောက်နေတော့အဲဒီသူငယ်ချင်းစောကြောက်ပါတယ်ဆိုတော့ဒါချင်းပေါ်ပဲဆိုတော့မင်းညာပြီးတော့သူ့ကိုအလုတ်ပေးတယ်ပေါ့သူအဲယာရုပေးတယ်ဝေယဝိဇ္ဇာတွေလည်းခိုင်းတာတွေလုပ်ဖို့ရယာရုဌာနတွေနဲ့ပေးလိုက်တယ်ပေးပြီးတော့မကြရင်လည်း ကျဲတဲ့ကောင်ကိုသူ့ကိုသွားပြီးတော့ကျဲတဲ့ကောင်ကိုသူ့ကိုသွားပေးပြီးကျဲဆက်ပြီးတော့ပွဲတော်တရားမယ်ရှင်ရှင်ကကျသားရင်စားရင်နဲ့ဒီကျဲဆက်ပြီးတော့ပွဲတော်တရားကျဲအရှင်ကိုသွားပြီးတော့ပေးဒါတကယ်တတ်ဖို့တော့ဟုတ်မယ်မဟုတ်ပါဘူးအမှားနဲ့နေမှာပါပဲအမှားတော့မပါဘူးလေမှာဒါတော့ဘိုးရောက်သွားပြီးတော့ပြောအောင်ဒိဋ္ဌမင်းဟောဒီမင်းများက ဟောဒီကျက်ဆက်ပြီးတော့ကောင်းအဲဟင်းကောင်းကောင်းဆက်ပြီးတော့ဘောတော့ကြရမယ်နဲ့အမိန့်ကြလာတယ်ဆိုတော့ဟောဒိဋ္ဌကစဉ်းစားဟင်းကျက်ကမူလကလို့သေပြီးသားဆိုလို့ရှိရင်တော့ကောင်းတာပဲဆက်ပြီးရအခုအရှင်ကြီးတယ်လို့ဒုက္ခသီလစောင့်နေတာပဲဟင်းဒုက္ခသီလစောင့်နေတာဆိုတော့ မပန်းနိုင်ဘူးတဲ့ဒီကျက်မကျက်မပန်းနိုင်ဘူးဟုတ်ဘူးကြခင်ဗျာစဉ်းစားစဉ်းစားအောင်ဒါဘင်းအမေအာနာပိသာမှုဆိုရင်ခင်ဗျာဘုံတော်အသက်လည်းပဲဆိုရင်ရတယ်အသက်ပေးတာလည်းသိနိုင်တယ်အာရတိပြာကျုပ်ကတော့ကျုပ်အသက်ပဲပြည်ပြည်ပြည်ပြည်ဒီဥစ္စာတိလာတော့မပြတ်နိုင်ဘူးလို့ဆိုသူများအသက်မပန်းနိုင်ဘူးပြောအဲဒီကျိုးကြောင်းပြန်ပြီးတော့ပြောပြောတော့ရှင်မင်းကသူကိုယ်တိုင်ခေါ်ပြီးတော့ခိုင်းနေတယ် ဒီကျက်ချက်မကျက်လို့ရှိရင်မင်းဒီရံပေးရလိမ့်မယ်မင်းအာနာတိသမှုဒီရံပေးရလိမ့်မယ်ဒါတော့ဒီရင်းကအပြစ်ပေးခြင်းနဲ့ပေးရောတတ်နိုင်ဘူးတဲ့ဒီဥစ္စာကျွန်တော်ဒီလားစောင့်လာတာကြာပြီတဲ့ဒီလားလူကျွန်တော်စမ်းကြောက်တာဒီလားအပြစ်မခံနိုင်ဘူးအသက်ပေးခြင်းနဲ့ပေးပြီအသက်ဆိုတော့တစ်သက်တစ်ဘဝတစ်ခါတော့ပြီးမှာပဲ ဒီမင်းများကပေတာပေးပြီးဒီလည်းပေတာပဲဒီလိုလိုလည်းပဲဒီမှာပဲတနည်းနဲ့ဒီနည်းလိုလည်းပေပြီးပေတာပြီးတော့လည်းပေပြီးပေမယ်ယောဂဝေဒနာတစ်ခုခုဖြစ်ပြီးလည်းပေပြီးပေမယ်နာတနည်းကြီးကတော့သိရမှာမသူ့ပါဘူးတဲ့ဒီလာကတော့ဒီလာတော့ပြတ်မကနိုင်ဘူးသူကလို့ပြောဒါချင်းဒီကောင်ကအာနာပိသနာပဲအာနာပိသနာလည်းကောဟာသာစေဆိုပြီးဒီလာချရတော့ဒီလာမင်းချတယ်ဒီလာမင်းချပြီးတော့ တစ်ဖက်လက်နဲ့လည်းပဲတို့တို့တိတ်တိတ်မှားလိုက်တယ်ဟဲ့ဒါတကယ်သားဖို့တော့မဟုတ်ဘူးသူဟိုကြရင်သူဘယ်နဲ့နေရောဆိုတာမင်းတို့အရေးကြီးကြည့်ကြအောင်ဟောသူသာကုန်းဒီလူကိုတင်ပြီးတော့ခုတ်တဲ့စင်းဒီတုံးခေါ်တော့အဲစင်းဒီတုံးပေါ်တင်ပြီးတော့ဒါနဲ့ခုတ်ခုရအသိရှိတဲ့ခါကြတော့အဲဒီခါကြတော့ကိုလည်းမမေ့ဘူး ဒီချက်ကိုသိချက်မလားသာမုတ်ရင်လည်းမချက်ပဲမြင်မလားဆိုတာမေးဟုတ်မေးပြီးတော့အဲဒီအကျိုးကြောင်းတွေပါလေပြန်ပြောတာသိကြလက်သိထိုးပြီးတော့မှားလိုက်တာပဲမှားလိုက်တော့လမ်းကြောက်ပြီးတော့သင်မင်းပြန်ကြတဲ့ပုဂ္ဂိုလ်အနေမျိုးနဲ့တခါလေကျိုးတွေပါလေနဲ့တုပ်ယူပြီးတော့ဒီသာသူသာကုန်းထုတ်သွားတာပေါ့လေတခါထုတ်သွားတယ်ကိုကြတော့သင်းလုံးပေါ်သင်သင်ပြီးတော့ဒါနဲ့ပုဂ္ဂိုလ်ရာအပြင်ဟောပြင်းတဲ့ပုဂ္ဂိုလ်အပြင်ပြီး ကျက်လာပေးတာကိုဟောဒီကျက်မင်းဒီကျက်ကိုသာပြီးတော့မင်းဟင်းကျက်ရင်လည်းကျက်မကျက်ရင်လည်းဒီကာတော့သိရတော့မယ်ဆိုတော့ဒီကျက်ကလေးပြလိုက်တော့သူကကျက်ကလေးယူပြီးတော့ရှင်ဝင်နဲ့ပိုက်ပြီးတော့ဒီကွာတဲ့ငါအသက်ကိုမင်းပေးပါလေမင်းအသက်ငါယူပါလေမင်းပေးရမယ်ဆိုငါပဲပေးပါတော့မင်းချမ်းသာတာနဲ့ သွားလေရောဆိုပြီးတော့ကြက်ကိုလာတယ်သူကလွှတ်ရဆိုပြီးတော့ကြက်ကပြန်ပြီးတော့သွားညောင်မယ်တကူကသွားနာတယ်အဲ့ဒီနေရာမှာအတိမ်မှအသာဝတ္တကူတော်မှာလောက်ထားတယ်ဆိုတာကိုရေးတော့မှအဲ့ဒါမှဗိမင်းမြတ်ကြီးပြန်ပြီးတော့ပြောတော့ဗိမင်းမြတ်ကတခါပြန်ပြီးတော့ခေါ်ေဟုတ်ပြီအမင်းငါအမျိုးသားရှားတာပဲသူတော်အသက်မတတ်တဲ့ပုဂ္ဂိုလ်ငါရှားနေ

ပန်းသူဆိုတာတော့စဉ်းစားခေါ်တာပဲတကယ်တော့ပန်းသူတော့ဟုတ်တော့မဟုတ်ပါဘူးသူကဒိဋ္ဌဗုဒ္ဓပြိသင်္ကိတကိုယ်တည်းရည်ရွယ်ပြီးတော့သတ်တယ်လို့လည်းမမြင်ရဘူးကိုယ်တည်းရည်ရွယ်ပြီးတော့သတ်တယ်လို့လည်းမကြားရဘူးကိုယ်တည်းရည်ရွယ်ပြီးတကလားသတ်တာလေလားလို့လည်းမမြင်မဖြစ်ရဘူးအဲဒီလို ခါကငါလိုချင်တယ်ရပါမလားအားရပါတယ်ရနိုင်ပါတယ်ကျွန်တော်မျိုးရအောင်ရှာသူကတခါလည်းမျိုးပေါက်ကနေပြီးစောက်တော့ကသူ့လိုလိုလာပြီးသေးတယ်လာရောက်မှာပေါ့အဲဒီမှာသေးတယ်လာရောက်တော့မှခါးတွေပါလာတော့မှလေခါးတွေလိုခါသုံးမှဝယ်ပြီးတော့ဒီမင်းများချက်ပြီးတကားလားပွဲတော့ဆက်တာကိုဒီမှာခါရစားရတယ် သာတော်လည်းပဲရှိပါသေးတဲ့အကြောင်းကြီးတော့လူရင်းကတော့ဒီမှာဒါရင်ပဲလူရင်းမှာပဲဒါကစားတဲ့ခါကျတော့မှစားတယ်နားရနားကြည့်တွေပါညာထွက်ပြီးတော့နေကောင်းဆိုင်ကောင်းဖြစ်သွားဆိုတာဘုရားသူကစားကျင်တယ်ဥစ္စာတူအဲဒီအဲဒီဝတ္ထုကိုထောက်စားတော့အပြင်ပေါ်တယ်အပြည့်ကျင်းတဲ့ အပါမျိုးဖြစ်အောင်သတိပြုရလိုပါတယ်ဒါလေးကပုံသက်သေးလေးရှင်းမှရပါအောင်ဒီနေ့ကအရှင်ကြီးတို့မပြောအောင်ဒီနေ့ထပ်ပြီးတော့ပြောရအဲ့ဒါအရေးကြီးပါတယ်အဲ့ဒါပါဠိပါဒမှာကျင့်ဆောင်တယ်ဆိုတဲ့နေရာရဟန်းတော်တွေတော့သူပြောကြမလို့ပါဘူးရဟန်းတော်တွေဆိုတော့သူကအချက်တူစားတာမှမဟုတ်တော့ဒါပဲလို့လည်းပဲတချို့ မဆောင်ကြီးတဲ့ပုဂ္ဂိုလ်တွေတော့သိကျင်လည်းရှိမှာပေါ့လေဒါပေမဲ့လို့မြတ်စွာဘုရားကြီးအဆုံးမဩဝါဒတဲ့ဘာမှမကျင့်နေတဲ့ပုဂ္ဂိုလ်တွေကတော့ဒါဆောင်ကြီးမှုရှိရမှာပါပဲပါဠိပါဒမှာရှင်ရပါဠိပါပါဠိပါဒကိုပယ်ရပါဠိပါဒမှာရှင်းကြောင်းကြီးတဲ့ထို့သူအာရိဏဒါနာ

တွန့်ပယ်ပြီးတော့ဘုရားဥစ္စာကိုယ်ယူခြင်းမှယူကြောင်းကြီးဘုရားဥစ္စာကိုယ်ယူခြင်းမပြုဘူးလို့ဆိုတာပါပဲဘုရားဥစ္စာကိုယ်ယူတယ်ဆိုတာကစိတ်တဲ့စိတ်ကိုယ်ယူတာလည်းရှိတယ်အတင်းဗလက်ကာယနဲ့နိုင်တဲ့စိနေပြုပြီးကြတာကိုယ်ယူတာလည်းရှိတယ်လိမ္မီလေစားပြီးကြတာကိုယ်ယူတာလည်းရှိတယ် ဘယ်နည်းနဲ့ပဲဖြစ်ဖြစ်ပေါ့လေသူတော်ဘာမပြေတဲ့ဥစ္စာကိုသူဘာဥစ္စာကိုဥစ္စာပြောင်းလို့လုပ်တဲ့ဥစ္စာကခိုးယူတယ်လို့ပဲကျမ်းဂန်နေရတော့လူသုံးတာကိုတယ်လူသုံးတာအဲဒါတွေဒုညတိုက်တာတွေအတင်းပြီးယူတာတွေကုန်ပါတယ်ကြမ်းမှာအဲဒီမှာသင်္ဃာကသူကလည်း၅ပါးပဲရှိတာပဲသူတော်ဘာဥစ္စာဖြစ်ခြင်းနဲ့သူတော်ဘာဥစ္စာပဲငါဥစ္စာပဲလို့ဘိမ့်ပိုက်ထားတာ စွန့်ထားတာမဟုတ်ဘူးပေါ့အဲဒီလိုကိုယ်ကြီးကိုယ်စားအောင်ပဲလို့မသုံးတော့ဘူးသူများယူနေယူပဲစီတော့အသုံးမကျလို့စွန့်ထားတဲ့ဥစ္စာဆိုရင်လည်းဒါလေးသားမျိုးဘူးကတော့သိမ့်ပိတ်ထားတဲ့ဥစ္စာဘုရားဥစ္စာကြည့်ခြင်းနဲ့ဘုရားဥစ္စာပဲလို့အမှားကြည့်ခြင်းအဲဘုရားဥစ္စာကြည့်ရမယ်ဘုရားဥစ္စာရဲ့လို့လည်းသင်မရမယ် ခိုးလို့လည်းကြည့်လဲကြည့်ရမယ်ဘယ်ဝိုင်းဥစ္စာကိုယ်ပိုင်ဥစ္စာပြုလို့လည်းခိုးလို့လည်းကြည့်လဲကြည့်ရခိုးခြင်းလူခြင်းပေါ့လေအဲခိုးရလို့ရမှာသူကတော့အမျိုးမျိုးကြည့်တယ်အခါမျိုးဆင်းလို့သွားမှာပဲသူကညာများမှာတော့ဒီတိယဌာနကယူသွားလို့ရှိရင်ဌာနသာဝနာယူကောင်းတဲ့ဥစ္စာဌာနသာဝနာနဲ့သူကကိုမှုအားမြောက်သွား ဘုံမပိုင်သေးတယ်လည်းလည်းပဲအရှင်ကပြန်ပြီးတော့အဲယူသွားတော့ကိုယ်မရလည်းပဲဒါကိုပြီးသားတော့ဖြစ်သွားတော့လာလည်းဖြစ်တာတော့ပြင်သွားတော့လာအဲတော့နေရာယူသွားခြင်းညာများမှာနေရာယူကောင်းတဲ့ဥစ္စာဆိုတယ်နေရာမယူကောင်းတဲ့ဥစ္စာတွေလည်းရှိတယ်။သာဝရပစ္စည်းတွေကြတော့တရားတစ်ပါးဆွဲပြီးကြတာဒီလိုလိုတဲ့ခါကြတော့အဲနှုံးနဲ့ပဲ ဝန်ချရင်းနဲ့ငုံလို့ဝန်ချရင်းဆိုတော့စိတ်လုံးလုံးချရတာပေါ့အဲရတဲ့ပုဂ္ဂိုလ်ကလည်းပဲကြံမပေးတော့ဘူးဘိုးပုဂ္ဂိုလ်လည်းငါတော့ဆုံးဆုံးပါပြီဆိုပြီးတော့မရတော့ဘူးဆိုပြီးအဲဒီဝန်ချလိုက်တယ်ဆိုအကျုံးပေးလိုက်တယ်ဒီပိုင်ရှင်ကအကျုံးပေးလိုက်တယ်ဆိုကိုယ်ကလည်းကြံမပေးဘူးလို့ဆုံးဖြတ်တယ်ဆိုအဲဒီအဲကိုယ်ဆုံးမှုထားမြောက်တယ် တချို့ပြပြအောင်လုပ်တဲ့ဥစ္စာတွေမိတွေပါလေချိုးလိုက်တော့မိပြကြသွားလို့ရှိရင်ဒါလည်းဥစ္စာကိုယ်ရရောက်တာပဲဥစ္စာတွေပြပြကုန်တာဟုတ်အဲဒီတော့ဒါကိုတိတိကျကျပြောလို့မဖြစ်တော့ဘူးဒီမှာတော့ကိုချင်းဆိုတာကိုချင်းဆိုတာဒီနည်းနဲ့သုံးဥစ္စာကိုကိုယ်ဥစ္စာပြောင်းသုံးဖို့ပြပြအောင်လုပ်သားမြောက်ခြင်းခိုးမှုသားမြောက်ခြင်းဒီလိုလုပ်ရမှာပဲအဲဒါအင်္ဂါ၅ပါးရှိတယ်အဲဒီအင်္ဂါ၅ပါးပြည့်စုံလို့ရှိရင် ရိမေတ္တာထားမြောက်သည်အရိမေတ္တာအပြစ်ထိုက်သည်ဒါကိုရအောင်လို့လားလေသူတော်ဘာဥစ္စာဖြစ်ခြင်းသူတော်ဘာဥစ္စာဖြစ်ခြင်းသူတော်ဘာဥစ္စာဟုသင်မှတ်ခြင်းသူတော်ဘာဥစ္စာဟုသင်မှတ်ခြင်းကိုယူလိုခြင်းကိုယူလိုခြင်းကိုခြင်းကိုခြင်းကိုမှုထားမြောက်ခြင်း အဒိဉ္ဇကံကံထိုက်ပြီးသဘာဝဥစ္စာပြီးရှင်းရှင်းနာမှာအဲဒီသဘာဝဥစ္စာမဟုတ်တော့ကိုယ်ဥစ္စာပဲဖြစ်နေမယ်ဘုံကပန်းစင်ကြီးတဲ့ဥစ္စာပဲဖြစ်နေမယ်ဆိုရင်ဘုရားကိုယ်လိုပဲဖြစ်နေကိုယ်လည်းပဲလားလူနာကမမြောက်ဘူးဥစ္စာဖြစ်နေသူပြည့်ကြမလို့ဘုရားဥစ္စာမှမဟုတ်ပန်းစင်ကြီးတဲ့ဥစ္စာဖြစ်နေတယ်ပဲလားလူနာကမမြောက်ပါဘူး ဒီဘာဥစ္စာကဟုတ်သေးတာမူဒီဘာဥစ္စာမသိဘူးကိုဥစ္စာသင်ပြီးတော့အဲဥစ္စာသင်ပြီးတော့ယူမိတယ်သုံးမိတယ်ဘယ်ရင်ယူမိသင်ပြီးတော့ယူမိတယ်သုံးမိတယ်ဆိုလို့ရှင်ဒါလည်းဒီနာကမတိုင်းဒါပေမဲ့လို့ဥစ္စာပြန်တောင်းလို့ရှိရင်ပေးရတယ်တန်ဖိုးတော့ပေးရတယ်မာနာကားထိုက်တယ်ဥစ္စာဥစ္စာပါလို့ပြန်တောင်းနေတာပြန်တော့အစားတော့ပေးရတယ်อืม အဲ့ဒါနှစ်ခုကယုံကြည်ပါတယ်ဟိုနောက်ပါတွေကတော့ခိုးလို့တော့စိတ်ရှိခြင်းနာဒီကောခိုးလို့တော့စိတ်ရှိနေတယ်သူကခဏတစ်စိတ်ပဲယူပြီးတော့သုံးတယ်ကြံထားမယ်လွာကြည့်ရတာကိုခိုးလို့တော့စိတ်ရှိတယ်ယူနေတယ်ဒါအပြည့်မပြည့်အဲ့ဒီမှာသုံးခုပဲယူကြည့်ပါတယ်နောက်ပါတွေကတော့နောက်ပါတွေကတော့သိပြီးတော့ယူကြည့်ပါဦးအဲသုံးခုထားမယ်ခြင်းဆိုတာကတော့ကိုမြားယူကောင်းတဲ့ဥစ္စာကိုယူသွားရင် ဒီမူလထားတဲ့နေရာကယူသွားလို့ရှိရင်တော့ဘုံဘုံခံတယ်မရေကောင်းတဲ့ဥစ္စာကိုတရားတွေပါလေသင်ပြီးတော့တရားရုံးတွေပါလေနဲ့ဒီဒုက္ခကိုဥစ္စာအငင်းကုန်ပြရတာမျိုးတော့တရားအဆုံးဖြတ်ချချပြီးတဲ့အခါပိုင်ရှင်ကလည်းပဲငါမရတော့ပါဘူးကျုံပြီအင်းဒီဥစ္စာကိုရအောင်လို့မတရားသဖြင့်လုပ်တဲ့ပုဂ္ဂိုလ်ကလည်းငါရပြီပိုင်ပြီဆိုပြီးတော့ကြံမသေးတော့ဘူးဆိုတဲ့အနေနဲ့လုံးဝတဲ့ အဲဒီကျင်းလုံးဒုမျိုးချလိုက်တဲ့အချိန်မှာဒီကောင်ကကိုယ်ခံရတာအဲဒီသင်္ဃာ၅ပါးဆုံးလို့ရှိရင်ကိုယ်ခံရပြီဒီကလေးကဒီကြောက်လုံးကြီးနော်ကြောက်လုံးရောက်ပါဒီဒီရားထဲမှာအများဆုံးမဆွမ်းဖြစ်ပြီးကစားတော့ဒီဘာဖြစ်တော်လဲဟိုကလာရည်ကြီးတော့တာ လက်ရှိပေါ်တယ်ရေရင်သွားအဲ့ဒီတော့ပြည့်ပြည့်အဲအရင်းသားကဒီကတော့တော်တော်ပါပြီဒီကတော့ဒီနဂါကတော့ဘယ်လောက်ဆိုနားလဲပါဒီကဒီနဂါကတော့ဒီသူတော်ကောင်းတွေပါလေဆိုရင်ဖြစ်ဖို့တယ်မကြည့်ပါဘူးခေါင်းကခေါင်းကမာနတိပါဒတွေကတော့အဲဒါနားမလဲလို့ခေါင်းကပြောတဲ့ ကိုယ်အတွက်ကိုယ်ဘာကနေဒီကလာတော့ကြာတာဒီပါရင်းနဲ့စနေတော့သူကတော်တော်လေးစိတ်တယ်သူကသူကတော့စိတ်နေတယ်အဲဒါမှသူကပြောနေတယ်ဒီကံကတော့တော့အရှင်းကြီးပါကာမေရှင်မြတ်စာရယမရယမစရိယနဲ့ဟောတာလေငါးများအတွက်ဖြစ်တယ်

အာယုမသူကြမမြတ်သောခြင်းကိုခေါ်ပါတယ်။မေရုံမှုလို့လည်းသာသမခေါ်တယ်။မေရုံမှုအဲဒီဥစ္စာအာယုမသူကြမမြတ်သောမှုလူများမှာတော့ဒါကမသက်ဆိုင်ရာတွေမှာပြုလုံလို့ရှိရင်ပြည့်စုံကိုတရားသဖြင့်လောကဒီ တရားဝင်ဖြစ်တဲ့အကျဉ်းလင်များအချင်းချင်းဒီကံကုန်မြူပဲနေတာတွေကတော့ဘာမှအပြင်းမရှိပါဘူးဒီဥစ္စာတွေမတက်ဆိုင်တဲ့ဥစ္စာတွေနဲ့မဆိုင်ရာတွေကဒီကတော့ကြည့်လို့မရှိဘူးမှာဒီဖြစ်ယောက်ျားများမှာဆိုရင်မာဒုရဂီတာအမိဆောင်ကြောက်တယ်ဒုရဂီတာဖာဆောင်ကြောက်စသည်တွေသင်မျိုးတွေဘာလို့ဆောင်ကြောက်ကြည့်ရမျိုးသမီးတွေဘုရားမဆောင်တဲ့မျိုးသမီးဘုရား na-adọba na-adọba na-adọba na-adọba na-adọba ebe ile iherkee mayo kaaụ i ye ma jisia iai ie eya weaee jmci ihe e a aụ aha dodio ụ သို့တော့ဥပုသ်ဆောင်တဲ့ခါရဲ့ကြည့်တယ်အာယမသီယာဝေရမိသိက္ခာပဒံသမာရိယာနဲ့စေပါတိတောင်းတဲ့ခါတော့ဒီကတော့ရာများလို့ပဲသိရမှာဒီလိုပဲဒီကတော့ဒီကကြတော့မမြတ်သောမေတော်မူပြီးကျင်ရင်းမှသင်ဆောင်ပြီးကြတာနေရညာတော်များသက်ပါလုံးကြောင်းနေအဲညာတော်များသက်ပါလုံးကြောင်းပြီးတော့နေတယ်ဆိုတော့မတော်လည်းပဲ ဒီလိုတည်းဒီတော့ဆောက်တည်တဲ့အခါဒီမျိုးကြီးရဲ့တရက်ဖြစ်ဖြစ်နှစ်ရက်ဖြစ်ဖြစ်ရများစွာဖြစ်ဖြစ်တစ်လဖြစ်ဖြစ်ပေါ့လေဒီလိုလည်းအမြဲတမ်းကြောက်နေတာလည်းရှိပါတယ်အဲဒီကျမှရာရနာများအမြဲပြတ်တင်သုံးပြီးတော့နေတဲ့အရင်မျိုးမြင်မှပဲအဲဒီကျင့်နေရမိမိတဏ္ဍာပြည့်စုံအောင်လို့ကျင့်တယ်လို့လုပ်ကြည့်ရခြင်းအာပြမစရိယမနာစင်ကြဲတဲ့အကျင့်ပါပဲမကောင်းတဲ့အကျင့်ပဲ အဲ့ဒါကတော့ဥပဒေနဲ့ဆောက်တည်တဲ့အခါမှာဒီလိုကျင့်ရပါတယ်။ညာတော်များဆိုရင်တော့အများအားကျင့်ရပါတယ်။ညာမှာသူကရည်ကြည့်တယ်။ညာမှာဒီမှုကပြုလို့မသွားလို့ရှိရင်ဒါကြတဲ့ညာပြစ်ကလည်းဆုံးရှုံးတာနောက်ပြန်ညာပြုလို့မရဘူး။အမှန်ရည်ကြည့်တယ်သူကတော့ပြည့်တယ်တော့ဒါကြတဲ့သာသနာမှာညာပြုဒါလည်းဆုံးရှုံးသွားတော့နောက်ပြန်လို့လို့မရဘူး။အမှန်ရည်ကြည့်တယ်ညာမှာအဲလူမာတော့ စောင့်ကြည့်တဲ့အခါစောင့်ကြောက်မစောင့်ကြည့်တဲ့အခါလည်းသိကြတာမရှိဘူးသူကတော့ကာမဏိသဇာရမလို့ကြည့်ပြီးရတယ်မြတ်ရှင်ရဲနေတာနောက်ကြည့်နေတဲ့အခါလည်းကြည့်နေတာပဲထပြီးတော့မကြည့်နေတဲ့အခါမကြည့်ဘဲနဲ့နေနေတာသူကသိကြတယ်အဲဒီတော့ဒီကာယကံ၃ပါးပါဠိဘာသာမှာကျင့်ကြောင်းတဲ့ဒိဋ္ဌာမှာကျင့်ကြောင်းတဲ့ကာမေတုနိသာသာရသုံးမအဘိမသရိယမှာကျင့်ကြောင်း အဲ့ဒါအာဟုရဖြစ်ကြရတဲ့အမှုတွေပဲအာဟုလိုပွားပဲကြောင်ကြောက်အာဟုလိုပွားရတာလေတရားနည်းတွေတနည်းပါတယ်အခုဒီမှာတော့မြည်ခြင်းတစ်ခုမတင်ဟုကိုမှုမမျိုးသည်ကိုမှုမြည်ခြင်းကမမျိုးနာမမျိုးရှိသည်မမြည်ခြင်းဘယ်ဒီလားနဲ့သင်ကြပါလိမ့်မမြည်ခြင်းနဲ့ကိုမှုကိုတော်လာ၏ဒေဝဘက်ကိုတတ်ပြမှုမြည်ခြင်းမှုဒေဝဥစ္စာကိုကိုယ်ယူမှုပြီးရမှု ံဂုံလေး၌မပိုင်မပိုင်တဲ့ကံဂုံတွေကျူးလွန်မှုဘုံမှုမမြတ်သောနေတော်မှုကျူးလွန်မှုအဲဒီဒီကောင်ကြီးကဘာဒီမဘာသာဝရအစဉ်ပြေတာလေကိုကိုမှုကလာအစဉ်ပြေတယ်ဆိုရမှာဆိုတော့နောက်မနေ့ပိုင်းကရှိရနောက်အကျဉ်းကြတယ်မာကာမဂရနဲ့ပြောဒီလိုတခါကိုပြင်းနေပြောမယ်ဆိုရင်တော့ပုံမှုတွေနောက်ပြန်နေတယ်။နောက်နောက်ပိုင်းကလည်းရှိသေးတယ်။ ဒီလက္ခဏာပါဠိတော်မှာဓမ္မဂါလတုတ်ကစပြီးတုတ်ပါဠိတော်တွေမှာဒီလိုပဲသူကပါတယ်နောက်ပိုင်းကအခုတော့မဟုတ်ဘူးလေရဟန်းတော်များညှို့တယ်နောက်ပိုင်းကပါတာဓမ္မဂါလတုတ်ကစပြီးတော့မြတ်စွာဘုရားကျင့်ဝတ်တွေပြ။သာမဏေဖလားတုတ်တယ်လို့ရဟန်းကျင့်ဝတ်တွေပြတာဒီလိုပါပဲမြတ်စွာဘုရားရဲ့သီလဂုဏ်တွေနဲ့ရဟန်းတော်ရဲ့ကျင့်ရမယ်သီလကျင့်တွေအတူတူအပိုက်တွေဒီလိုပဲပြတယ် သီလသီလတဲ့မြေကြီးမှာသီလတဲ့မဟာသီလသုံးမျိုးခွဲတယ်အခုပြောနေတာသီလသီလကနေပြောနေတယ်သီလသီလကပြောပြီးရင်ဘုံတော့ပါပဲဘုံမြေကြီးမှာတော့မဟာတွေကကျက်တော့တာပါပဲသူကအခုကာယကံ၃ပါးပြီးသွားပြီသားပါတော့ဝိဇ္ဇာ၄ပါး မိဘဝါရံမိဘဝါရကိုပါရပဲ၍မိဘဝါရမိဘဝါရမှာအတိရေတော်ကျင့်ပြီးဟောပြုပြုရတော်ကျင့်ဒီဆောင်ဟောပြုဖြစ်၏မိဘဝါရလည်းမြည်ပြောဆိုခြင်းအဲဒီမြည်ပြောဆိုမြည်ပြောဆိုလို့ဆိုတော့မဟုတ်တဲ့ဥစ္စာကိုအဟုတ်နေတာဖြင့်သူတော်ဘာ အထင်မှားပြီးမှားပါအောင်လို့လိန်ပြောတာမိဘဝါဒတို့ကလည်းရှင်းပါလေသင်္ဃာတွေပါလေတော့ရွေးနေကြမလိုပါဘူးဒီကအဲဒါမိဘဝါဒကကြည်ကြမ်းပြီမိဘဝါဒကအကျိုးကျေးဇူးပြည့်မှဒီပါအရေးကြီးပါတယ်အကျိုးကျေးဇူးမပြည့်တဲ့ဥစ္စာလေးတွေကတော့သိပြီးတော့ရင်းကြည့်ပါဦးအကျိုးကျေးဇူးပြည့်လောက်ပြောဆိုတဲ့မိဘဝါဒကဒီကအရေးကြီးတယ် ကျမ်းဂန်တစ်ခုမှာတော့အကျိုးကျေးဇူးတက်မှာကာမဂရမြောက်တယ်လို့ဆိုတယ်တစ်ခါသားပုဂ္ဂိုလ်အဲဒီလင်ကျဲတဲ့ဥစ္စာကိုယုံပြီးတော့သွားလို့ရှိရင်အဲဒီပုဂ္ဂိုလ်အကျိုးမဲ့ဖြစ်လို့ရှိရင်လားကာမဂရမြောက်တယ်လို့ကျမ်းဂန်တစ်ခုကဆိုတယ်အဲဒီအကျိုးမှာလည်းရရှိတဲ့အကျိုးမှာလည်းနည်းနည်းပြောတာနည်းနည်းပြောတာရှိတယ်နည်းနည်းပြောလို့ရှိရင်ပြည့်နေတာပေါ့နည်းနည်းပြောရင်ဒီဒီကြည့်ရပေါ့ဘယ်တော့အကြပြည့်ကြည့်တယ်ဆိုလို့ရှိရင် သူတော်ကအမှုပြုလို့မှုကိုမမြင်ပါပဲနဲ့မြင်တဲ့အနေအချင်းမကြပါပဲနဲ့ကြားတဲ့အနေအချင်းမဟုတ်ပါပဲနဲ့ဟုတ်တဲ့အနေအချင်းကိုယ်တိုင်တွေ့တဲ့အနေကိုယ်တိုင်တွေ့တဲ့အနေအချင်းရုပ်မှာတက်တဲ့ခံပြီးတော့လင်္ကာချင်းအပြည့်ကြီးဆုံးပဲတဲ့သူကဟုတ်တယ်ဒီကရသူယူကြည့်တာပဲသူလူသားမှုဆိုလို့ရှိရင်မဟုတ်ဘဲနဲ့တက်တဲ့ခံရင်ဟိုမှာဒီသားတရားမင်းကယူကြည့်ရောက်တော့မှာဒီဥစ္စာနဲ့စပြီးတော့လည်းဒီမှာ ကိုယ်ရင်မျိုးတွေပါလေဒါတွေကလည်းပဲသူကအကြီးကျယ်ပြီးကြီးဖြစ်သွားမှာအများကြီးညာပါမှာမဟုတ်ဘဲနဲ့ဘုရားနေရာရင်မတရားတဲ့တွေသွားပြီးတော့တတိခံနေနေအဲ့ဒါအကြီးကြီးဆုံးနဲ့တူတယ်အဲဒီမှာလည်းအကျိုးမဲ့ရှိရတဲ့ပုဂ္ဂိုလ်ဘုဒ္ဓဘာသာလည်းရှိရသေးတယ်။ဒီမဲ့ပြရမယ့်ပုဂ္ဂိုလ်ကဘုဒ္ဓဘာသာပြီးတာသိရှိရေးဆိုရင်လည်းအပြည့်စုံနေပြီ။နည်းနည်းသက်သာလာပေါ့ ဝိရိကသီလသီလစိုက်ပြီးတဲ့ဂုဏ်သိက္ခာတွေများရဲ့ဆိုရင်အဲဒီပုဂ္ဂိုလ်မှာအဲလင်္ခာရပြီဒီပုဂ္ဂိုလ်တင်နေတဲ့အတွက်ဂုဏ်သိက္ခာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာအကျိုးနဲ့အများကြီးဖြစ်သွားပြီဆိုရင်အဲဒါအပြည့်ကြီးဆုံးပဲလို့ပြောတယ်။ဒီကကျွန်တော်ပြောတဲ့ကာယကံမှာလည်းဒီလိုမျိုးပါအတိပါဒလည်းအပ္ပခံတဲ့ပုဂ္ဂိုလ်ဂုဏ်ငါငယ်လို့ရှိရင်အဲအပြည့်အပြည့်နဲ့တယ်ပေါ့ ကျေကျေနည်းနည်းတော့ကျေကျေသိပြီးတော့ကြီးကျယ်ကျုံတယ်။ဘုံလေးကကြီးတဲ့ပုဂ္ဂိုလ်ရဲ့သွားတာမျိုးလို့ရှိရင်ကြီးကြီးရတယ်။ဒီလိုဥစ္စာခွေနေတယ်ပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဘုံလေးကနေရောသီလသမားကြီးညာတယ်မရှိဘူးဆိုရင်အပြည့်သိပြီးကြီး။သီလသမားကြီးဒုက္ခတွေများနေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ရဲ့ဒီကြီးသွားခိုးနေနေတာအပြည့်ကြီးကျုံနေဖြစ်တာပဲ။ကာမတုဇာဇာရတို့အဲဒီမှာလည်းမဝင်ဆိုင်တဲ့ကာမကိုကျူးလွန်တဲ့အခါမှာလည်း ဝင်မိစ္ဆာမရှိတဲ့ပုဂ္ဂိုလ်ပြုတယ်လို့ရှိရင်အပြင်းနည်းနဲ့ဝင်မိစ္ဆာကြီးမားတဲ့ပုဂ္ဂိုလ်တွေဝင်မိစ္ဆာကြီးမားတဲ့ပုဂ္ဂိုလ်တွေဆိုင်တဲ့ကောင်ကိုယ်တွေသွားပြုတယ်လို့ရှိရင်ဝင်မိစ္ဆာကြီးကြီးရတယ်အားလုံးဒီလိုကြည့်ရပါမယ်တစ်ဖက်သားပုဂ္ဂိုလ်မှာအကျိုးမဲ့ဖြစ်စေရတဲ့ဥစ္စာတွေပြုကြံရတာဒီလားပဲတစ်ဖက်သားပုဂ္ဂိုလ်ကျိုးမဲ့ဖြစ်စေရတဲ့အမှုတွေပြုတာဒီလားပြတာပဲဒီလိုယောဂတော့ အဲဒီတော့တပည့်သားပုဂ္ဂိုလ်ကသီလစာယူတဲ့ဂုဏ်သိက္ခာတွေနဲ့မပြည့်စုံဘူးဆိုရင်အဲဒီပုဂ္ဂိုလ်ပြုလို့နဲ့အတွက်သီလပြည့်တဲ့ဟာအပြည့်သိပြီးတော့မကြည့်ဘူးအပြည့်ငယ်တယ်လို့ဆိုရတယ်အဲဒီအပြုလုံးခံရတဲ့ပုဂ္ဂိုလ်၊ဉာဏ်ခံရတဲ့ပုဂ္ဂိုလ်မှာသီလသမာဓိပညာတွေနဲ့မနာပြည့်စုံတဲ့အတွက်ပြည့်စုံလေးလေးအဲဒီမှာတဲ့ပုဂ္ဂိုလ်ပြုလို့တဲ့ပုဂ္ဂိုလ်မှာဒီကြီးတွေတွေပဲ

နှူးသောပုဂ္ဂိုလ်နှူးသောပုဂ္ဂိုလ်တုံးနဲ့တုံးနဲ့ဖြစ်ခြင်းကြီးမျိုးမြင်မိပြီးတော့နေတယ်တခုကိုသူအပြစ်မမြင်မဲနဲ့အဲဆက်ဆံပြီးတော့နေတယ်အဲဒီလိုနေရာမှာသူကကြားဝင်ပြီးတော့ဂုံးတိုက်တာကိုတဝူးတဝူးအပြစ်မြင်အောင်လို့ဂုံးတိုက်တယ်တဝူးနဲ့တဝူးနဲ့မတက်အောင်လို့ဂုံးတိုက်တယ်အဲဂုံးတယ်ဆိုတာတစ်ခါတည်းပြီးတော့ တစ်ဖက်ကနေပြီးတော့စကားကိုတစ်ဖက်သွားပြောရတာပဲဟုတ်ပြီဖြစ်ဖြစ်မဟုတ်ပြီဖြစ်ဖြစ်ပဲပြောနေတယ်မတည့်အောင်သွားပြောတာမင်းဟိုလူကဘယ်နဲ့ပြောတယ်မင်းကျိုးဖို့အဲဒီလူကဘယ်နဲ့လုပ်တယ်စသည်နဲ့ဟိုကဟာဒီပြောတရားကိုဒီအောင်မတည့်အောင်လို့ပြောရတာပေါ့အဲဒီမှာပြောတဲ့ပုဂ္ဂိုလ်ရဲ့ရည်ရွယ်ချက်နှစ်မျိုးရှိတယ်တစ်မျိုးကတော့ကိုကြွဲကြစီလို့ပြောတာတစ်မျိုးကတော့ကိုကိုယ်ကိုအားကိုးစီလို့ စစ်ချင်ပြီလို့ပြောတယ်ဒီနည်းနည်းလေးနည်းနည်းသွားပြီးတခါတော့ပြောပါတယ်အဲ့ဒါတွေတော့ကိုကိုကိုစစ်ချင်အောင်ကိုအားကိုအောင်ကိုကြည့်ကြည့်ပြောင်းလို့သွားပြီးတော့ပြောတယ်ဒီမျိုးကတော့ပြောကြဖို့ရတယ်ဒီမျိုးပဲအဲပြောကြအောင်လို့တက်တက်ပြောကြည့်ဖြစ်ဖြစ်ကိုယ်ကိုဒီလိုလေးကအောင်လို့အရင်ကျင်းပြီးပြောကြည့်ဖြစ်ဖြစ်ရတာလူမြောက်ပြောရအောင်လို့ပြောလို့ရှိရင်ဒီကျနာဝါစာဖြစ်တယ်ဘုန်းကြီးကလည်းဖြစ်တယ် ဒါလည်းဘုန်းတဲ့စကားဆိုရင်ဒီတုန်းကတော့ကိုနည်းနည်းပါးပါးအသေးနှုတ်လေးတော့ပြောကြပါတယ်အခုတော့ဘုန်းတဲ့စကားတွေအမှန်ကြီးတယ်ပဲဟိုကနိုင်ငံနဲ့ကြည့်ပြီးတော့အပေါ်အသေးနဲ့ကြည့်ပြီးတော့လည်းကြီးတယ်တရားဝဲကြီးလို့ပြီးတော့ဟောနေတာအခုကဘုန်းတဲ့စကားတွေကဒီဦးနဲ့ဒီဦးနဲ့တကားလဲကြောင်းနဲ့ကြောင်းနဲ့ဒီဦးနဲ့ဒီဦးနဲ့မတည့်အောင်အဲကြောင်းနဲ့ကြောင်းနဲ့ဒီဦးနဲ့ဒီဦးနဲ့အပြည့်မြင်အောင်တနင်္ဂနွေနဲ့တနင်္ဂနွေနဲ့အပြည့်မြင်အောင် ဒီနိုင်ငံမဟုတ်ဘဲနဲ့ဒုညနိုင်ငံတွေကဒီလိုပြောင်းဆောက်ပြီးတော့ပြောနေကြတာကိုဒီအဝဲရကောင်းတာမပြောပါနဲ့သူတို့ထောက်ပံ့လို့ရတယ်ရပုံပေါ်ပါတယ်ဒီကဘာနဲ့ဒီပါတယ်သူနဲ့ဘာမှမတိုင်နဲ့ဟိုသန်းနိုင်ငံဟာတွေသွားပြီးပြောနေတာများတော်တော်ဒုံဒုံပါပဲလို့အောင်းလို့သူတို့လည်းစဉ်းစားကြည့်တော့ဒီလိုစီးပွားရေးနဲ့ဒီပါရဲ့လို့အောင်းလို့စီးပွားရေးနဲ့ဒီပါရဲ့ကဟုတ်ဘူးဘယ်လိုမှမတူကြမတရားလို့ပြန်ပြီးခေါ်ရတာဒီပါ အဲဒီနဲ့မပတ်တဲ့ဥစ္စာတွေဒီနေ့ကဒီနေ့ကလည်းဒါရီတော့မှသွားပြီးကြလားဒီလိုပြည့်အောင်လို့သွားပြီးတော့ကြဲကြတာပဲဟွန်းဒါတွေကြည့်ပါလေအဲဒါဒီကနာဝါဇာရဏကြည့်ကြတာပါလေခေါင်းလေးရောက်နေတာပါအရှင်သာသာလာနဲ့ဒီကနာဝါဇာကတော့ရှင်ဒီရလည်းတဲ့သာသာလာတွေကဒီကဒီလိုကောင်းနေပြည့်နေပြည့်ရတော့လူကောင်းလူကောင်းတွေခေါင်းလေးရောက်လို့ပြည့်ရတာအခုနေတာကလာမှာတော့မကောင်းမှုတွေတော့ခေါင်းလေးရောက်ပြည့်နေကြတာပဲ သမာဓိနဲ့ဒါလည်းပြီးတဲ့ဒီလူဆုံးကောင်းကိုနံပေါ်လာတယ်အဲဒီမှာအခုပြိဿနာဝါစာဒီဆောင်မယ်ပြိဿနာဝါစာဆိုတာရေးကြည့်ပါလေလူမရောက်ချစ်ပြအောင်လို့ဘုန်းတော်ရဲ့ဥစ္စာဘဝဆက်ဆက်မှာလူမုန်းပေါ်ရတယ်ပြည့်ပြည့်ဘဝမှာမုန်းတယ်ပြည့်ပြည့်ဘဝမှာကိုယ့်ကိုချစ်မဲ့ပုဂ္ဂိုလ်မရှိမုန်းအဲဒီလို အာယုတွေကအကျိုးပေးတယ်ကြောက်ကြကောင်းတယ်အကျိုးများဆောက်ရတရားကိုမရဥရှိရတရားဘဝနဲ့မြေသမီးဝိသုဒ္ဓကုမှာဆိုတော့ဒီမြင်သူကြီးရသူဂုံးတိုက်ဘူးလို့တဲ့ကြီးရကြီးရဘဝမှာသူ့ကိုဖြစ်တဲ့ပုဂ္ဂိုလ်အောင်ကျဆက်ဆံနေတဲ့ပုဂ္ဂိုလ်ကိုစာလုံးမရဘူးဆိုတော့ဘုရားလက်ထက်ကပေါ်လာတယ်မြေသမီးကြီး ဒေသမီးရှိရတာနဲ့ကိုယ်ပဲသူ့ကိုအခြေတကျရဲ့ပုဂ္ဂိုလ်မရှိဘူးဆိုတာပဲအဲ့ဒါသူဒီနေ့ခါတော့စားလို့ဟာလို့မရဘူးဘုမတခါတော့သူ့ကိုမပေါင်းနိုင်ခဏတော့ပေါင်းနေလို့သူကြော်ကြလို့ရှိရင်ကြွဲတော့တာမနိုင်ဘူးဆိုတယ်သူကဒီဒီပရာရလည်းပဲပြည်စုံပါပဲအဲဒီဥစ္စာတွေလည်းပေါ်ပြနေတာပဲဒါပေမဲ့လည်းသူ့နဲ့နေရတာကဒီတစ်ခါသားပုဂ္ဂိုလ်မှာလည်းသူမဆန်းတော့ဘာညာသဘောမကျတယ်လို့မပြောတာဘူးဥစ္စာတော့ နောက်ဆုံးဇေရီရောက်သွားတယ်ဆိုတော့ဟူလူနဲ့လည်းအဆင်မပြေဒီလူနဲ့လည်းအဆင်မပြေနောက်ဆုံးကျရင်ဖြစ်ပါဘူးလူဒီမိုးရောက်ကြတော့ရှိမှာပါပဲဆိုပြီးတော့ဟိုတောင်းစားနေတဲ့လူသူတော်သားနဲ့တခါလေလက်ထပ်ပြီးတော့ပြေးအဲသူတော်သားကလည်းသူက9ရက်လောက်ပဲပေါင်းတယ်9ရက်လောက်ပေါင်းတော့မင်းနိုင်ဘူးလို့သူနဲ့ဒါကလည်းသူစားတော့မင်းနိုင်တော့ဘူးလို့ ။ဘာဖြစ်လို့တော့မင်းကြောက်သားလို့ဒီမှာဆင်းရဲဆိုတာကြီးဟိုမှာဆင်းရဲဆိုတာပြူးပြူးပြူးတာတွေပါလေအဲ့ဒီပြူးပြူးနဲ့ကောင်းပြူးပြူးပါတယ်သူတခါလေအရင်အရင်ရင်ယောက်ျားတွေကပြူးပြူးသွားလို့သူ့မှာဒုက္ခရောက်လို့ဒါကလည်းအမှန်တရားကိုကြည့်ကြရရိုးသေးသေးပြည့်စုံတယ်တကယ်ကနေပြီးနင်းနေတဲ့ဒီနေ့နေရတာကိုသိမဆမ်းပါဘူးဆိုပြီးတော့ဆိုတာလေဆွဲသွားတာကိုသူကသူပဲအရင်ကလိုပဲတောက်စားနေတာကောင်းတယ်ဆိုပြီးတောက်စားတဲ့ဘဝသူပြဆင်းသွားတယ်အဲ့ဒါဘာဖြစ်လို့လဲဆိုရင် ဒီတောင်းစားတဲ့လူကလည်းပဲသူကကာမကောင်းမှုနဲ့လည်းသူပါရဲ့သူ့ပဲလည်းကြည့်ရတယ်ဥပ္ပယ်သူလည်းကာမကောင်းမှုနဲ့သူလည်းသူလည်းဆရာမသားနေကကံပါဝင်ပြရဖို့သူကလည်းဟိုသင်စားတယ်ပါပါတယ်ဝက်ညာတယ်ကလည်းသူကရှင်နေပါတယ်မှနေတော့တာအဲ့ဒါတဲ့ကောင်းကောင်းမှုကိုကိုယ်တော်နဲ့မှလည်းဒီမောဒီဖားလည်းမမြင်ဘူးတဲ့သူဟုတ်မှာပါသူလည်းကာမကောင်းမှုနဲ့လည်းအဲ့ဒီမျိုးကြီးကလည်းသူကအခြေဘောကဒီလိုပဲသူကအဖြစ်ကြီးကိုပြအောင်လို့သူကဂုံးတက်ခဲ့ဘူးလို့လည်းတော့ ဒါနဲ့နောက်ဆုံးသာဝနာဘဝင်ပြီးကြလာဒိဋ္ဌိနိမလုပ်ပြီးရဟနာတော့ဖြစ်သွားတယ်သူကျွတ်မဲ့ဘဝပါပဲရဟနာဖြစ်သူတောင်းဝင်လာပြင်းကြီးတော့တော့ပေါ့ပြီးသူနာဝဆိုတော့မနှကြောက်ကြတော့လူတွေကတော့လည်းလည်းပြီးသူနာဝစာကိုပဲသူအဖိုးရညီလုပ်ပြီးတော့တရားကောင်းကြီးလုပ်ပြီးတော့ဒီလိုသုံးကြတာပါပဲဘုရင်ကြောက်ကြမှာကောင်းပါလို့ပြီးသူနာဝစာမနှကြောက်ကြတော့ အဲဒီမှာလည်းကြိုဆောင်ရမယ်တဲ့မြတ်စွာဘုရားတင်ပြဆိုညီရတယ်ဘုသာဝါရဝေရမိသိက္ခာဝရံသမာရိယာမိအာဝတိရာထဲမှာပါတယ်စိပ္ပတိရာထဲမှာပါတယ်ဒီဒနာယဝါစာယဝေရမိသိက္ခာဝရံသမာရိယာမိဆိုတာကတော့အာယုရဒံကတိရာထဲမှာပါတယ်ဒီကြတော့မှာပါဟိုငါးပါးစိပ္ပတဲ့တော့တည့်ရခြင်းတော့ဒါပေမဲ့ဒီလိုပဲပြင်ရပါလေဒီကြီးကအကြည့်ဒီကြောင်မှာရင်းတူလို့အဲမိဘဝါရကြောင်မလို့ပဲဒီဒနာဝါစာကလည်းပဲ များတော့အမိတော်ဝါဒတွေနဲ့ဂုဏ်တွေရတာပါပဲအမှန်တည်းဂုဏ်တွေကလည်းရှိတော့ရှိမှာပေါ့ဒါပေမဲ့လည်းများပါခြင်းမဟုတ်တာလည်းဂုဏ်တွေရတယ်ဒီကအဲ့တော့ဒီပြင်ရမှာပါရူပံဝါသံသာယာသုဘယဝါသယာပရိဒီတောဟောတိရူပံဝါသံကျန္နောစရဘောပါယပေယရူပယဝါသယာကျန္နောစရမှာပရိဒီတောခြင်းဟောတိဖြစ်၏ကျန္နောစရဘော ဆယ်ပြီးကျန်တော်ဆိုတာပြင်ရမယ်ကျန်တော်ဆိုတာဆိုတာပါတယ်ဆိုသေရဇာမျိုးတွေပါလဲနာမခန္ဓာတွေဇာမျိုးတွေတရသပုဂ္ဂိုလ်ကြားရင်သင်္ချမ်းတာအောင်လို့ဆယ်လိုက်ဆိုလိုက်ပြီးမောင်းလိုက်အဲ့ဒါအဲ့ဒါဘုရုဒ္ဓဝါစာခေါ်တယ်အဲ့ဒီဘုရုဒ္ဓဝါစာကတော့ရှင်းတယ်လို့ရှိတယ်ကျမ်းစာတွေစိတ်ကကြံကြံဆန်းဆန်းနဲ့ ဆဲဆိုပြင်းမောင်းမှရိုးတာဝါစာဖြစ်တယ်စိတ်ကမကြမ်းနာမဲနဲ့စိတ်ကနင်းရနေလို့ရှိရင်ဘုရားဝါစာမဖြစ်ဘူးဒီထဲကတော့နင်းနေရမယ်အကျိုးမဖြစ်ဖြစ်လို့လည်းသိမကြည့်ဘူးဒါပေမဲ့လို့နှုတ်ကတော့လို့ပြောမိတယ်တဲ့ကျောင်းသားတွေပြောမိဘုရားဝါစာမဖြစ်ဘူးလို့ဒါကဆရာတွေကဆိုထားတယ်ပုံစံလေးထုတ်ပြတယ် ယောက်ကအဲမိခင်ဖြစ်တဲ့ပုဂ္ဂိုလ်ပြောလို့ဆိုလို့မနိုင်ဘူးတဲ့ပါသူသားကအဖေမရှိဘူးနဲ့တူပါရဲ့သူကဒီကငယ်ကရှိတဲ့နဲ့နေတော့မိခင်ကနေပြီးတော့သိသိလာတော့သားလေးရဲ့ရောက်တဲ့အလိုလိုက်တာတော့သားစိုးလေးဖြစ်နေတာသူပါရဲ့လို့သားထဲမှာပါအဲဒီသားကမိခင်ပြောတဲ့စကားနားထောင်မသွားပါနဲ့သလိုသာသွားတော်တော်တဲ့ပါမလို့ သွားနဲ့အာသာမသွားနဲ့တော့တဲ့ကိုသွားနဲ့ပြောတာတောင်းမှလို့မရဘူးပြောလို့ဆိုလို့မရဘူးဒါကြတဲ့သူကတင်းသွားတော့မိခင်ကသိသိုးသိုးနဲ့နင်တော်တဲ့ပါလို့ရှင်းတော့ကြတယ်နင်ပြောမှကြီးခတ်ပြီးသေးပါသေးဟိုကပြောကြတော်တဲ့ကြတော့တခါလေကျွေးမကြီးကခါလေထလာလို့တော့ခတ်မှလည်းကျွေးကြီးကကျွေးမကြီးနဲ့ကျွေးအမေမေပြောလိုက်တဲ့အချိန်ပဲတော်တဲ့ကြတော့ကျွေးမကြီးကခတ်မှလည်းတော့ သူကသောသောကလာမိခင်စကားလာနားထောင်တာသူစိတ်ကူးလည်းကြည်သေးတာဘူးသူလည်းတော်တော်တော့ပါတယ်တော့ဒီသားကတော်တော်ပါတယ်အေးမိပြောတဲ့တိုင်ပြောတာတော့ငါခတ်မလို့လားဒီပြောမှဒါပေမဲ့အမေကငါ့ကိုတကယ်တော့ခတ်ပြီးသေးတာတော့ကြိုက်မယ်မဟုတ်ဘူးစိတ်ထဲကတော့သူခတ်သိခြင်းမှမဟုတ်ဘူးငါတော်တယ်မသွားခြင်းလို့သူဒီသိုးပြီးတော့သူပြောတာပဲဒါတော့ငါအသစ္စာပြုံးတော့ အမေပါဇက်ကပြောတဲ့အတိုင်းမဖြစ်ပါစေနဲ့စိတ်ထဲကရှိတဲ့အတိုင်းဖြစ်ပါစေဒီပါဒီလိုဒီလိုတရားလည်းသုသာသုသာအဲ့တော့အမေကတကယ်ဆိုတော့ကြွက်ခါလို့ရှိရင်သူတော်ကြရင်ငိုးနေမှာဆိုတော့ဆက်ဆက်လူနေမှာလို့ကြွက်ခါလို့ရှိရင်သေးနေလို့ရှိရင်အမေကတကယ်တော့ကြွမခါရှိရင်ဒီတော့ကြွက်ကကြွမှကြီးကသူ့နေရာနဲ့သူကြပြီးတော့သွားတယ်မလားတော့ဘူးလေဟန်ကြပါပဲအဲ့ဒီမှာနှုတ်ကပြောတာကြားမိမယ်လို့တဲ့ စိတ်ထဲကနူးညံ့နေလို့ရှိရင်တဲ့ဒါကတော့ကုသဝါဒဖြစ်ဘူးတဲ့ဒါကဒါကတော့မိဖာရင်ဖြစ်တဲ့ပုဂ္ဂိုလ်တွေအတွက်ဒါကဆရာကသက်ပါဝင်ရအောင်မှားထားခဲ့တယ်နဲ့ပြပါရဲ့မိဖာတွေဆိုသာသမီရတဲ့သုံးမတဲ့တစ်ခါတစ်ခါပြောရတယ်တင်းတင်းတန်းတန်းပြပြောတယ်ပြောတယ်ပြောတယ်ကပြပြနေမလို့လည်းပြပါရဲ့သူကအဲ့ဒါသာသမီတွေသုံးမလို့ပြောလို့အဆင်မပြေဘူးဆိုသာသမီတွေကိုကြည့်ရမောင်းရခေါ်ရဟေ့ရတာလောက်ရတာပဲ နော်ဆရာသမားတွေနဲ့လာကြတယ်ဆရာသမားတွေလည်းဒီလိုပဲတဲ့တပည့်တွေအဆင်မပြေဘူးဆိုရင်ပြောရတယ်တဲ့နင်တို့ကဲပြောခဲ့ဆိုခဲ့နင်တို့သွားကြဟာနေရာမနေကြနဲ့သွားကြတော့ကြောက်မှမနေကြနဲ့စသည်ဖြင့်ဒီလိုမောက်မြင်ထုတ်တယ်တကယ်တော့လေဆရာသမားကတပည့်တွေပေါ်မှာမေတ္တာကင်းတာမဟုတ်ဘူးတဲ့သူတို့ဒီအာဂမအဓိကမပရိယနဲ့ပฏิဘာနဲ့ပฏิဝေဒနဲ့သီလသမာဓိပညာတွေနဲ့ပြည့်စုံပါစေ သာသနာတော်ကြီးပွားပါစေဆိုတာအများအားသူတောင်းတာနေတာပဲစိတ်ကလည်းလိုရှိနေတာပဲပြောလို့ပြီးတော့စင်မပြေတဲ့အခါကျတော့မာလိုက်မဲလိုက်တဲ့ခါတခါရှိတယ်အဲ့ဒါအပူတော်ပါသာမဖြစ်ပါဘူးတဲ့သူပြောတယ်တော့ပါသေးရဲ့သူနောက်မလို့ရှိရင်သာသမီတွေတပည့်တွေပြောလိုက်ဆိုတိုင်းကအပူတော်ပါသာဖြစ်ကုန်မယ်ဆိုလို့ရှိရင်သူသာအဲ့ဒီမိဘတွေဆရာတွေမှတောင်းဖြစ်နေအဲ့တော့စိတ်ကောင်းလုံးကောင်းရှိတဲ့ပုဂ္ဂိုလ်တွေမှာဆိုရင်ဖြစ်ပါဘူးတဲ့နောက်တစ်ခုက စိတ်ကကြမ်းနာနေလို့ရှိရင်တဲ့ချွချွသာသာလေးပြောရမယ်လို့အဲ့ဒါသုသာဝါသာဖြစ်တာပဲတဲ့ခါလာပြန်တယ်နှုတ်နှုတ်ကပြောတာခြုံတိုင်းလည်းမဟုတ်ဘူးတဲ့စိတ်ကကြမ်းနေလို့ရှိရင်တော့အဲ့ဒီချွချွပြောတာလေးကလည်းသုသာဝါသာဖြစ်တယ်ဘယ်လိုတော့ဆိုလို့ရှိရင်မင်းများကသေးတာထိုက်တဲ့ပုံကိုယ်တွေကိုပြောတယ်တဲ့မောင်မင်းတို့သူခင်ဗျာဆင်းရဲတာကအိပ်ပါစီတော့ကွယ်ဆိုပြီးတော့ချွချွသာသာပြောတယ်မှန်ကန်တာတတ်လိုက်တော့လည်းပြောတာဖြစ်တာမင်းကလည်း အဲဒီတော့ဒီဥစ္စာကရူပဝါစာဖြစ်တာပဲတဲ့ကျူစပါပြီးတော့ပြောတာပဲအဲဒီကပုဂ္ဂိုလ်နေရာချင်းဆိုရင်ဖြစ်ရင်သာသာရာလေးပဲတော့အမှသိဆိုးတဲ့လက္ခဏာနဲ့မှပေါပြူးမှုကြီးနဲ့သူအောင်မင်းတို့ဒီလိုဒီလောက်ရှိတာချင်းသူအခုကျူးလွန်နေတာတွေဒီလောက်ရှိရင်သူပြညာချမ်းချမ်းသာသာပဲအိမ်နေပါစီတော့ဆိုပြီးတော့အမိတ်ချရနားတော်ဝါသာတော့မဆိုးဘူးပေါ့သူကပြေးဖို့ရပဲတတ်လိုက်တော့လည်းပြောတာပေါ့သတိရဖြစ်နေတာ အဲ့ဒါပါဠိဘာသာကလည်းဒီလိုရှိတယ်ပါဠိဘာသာကပရိယေနဲ့ပြောတယ်ပဲသူကပါဠိဘာသာကထိုက်တာပဲပါဠိဘာသာကဆိုတာပရိယေနဲ့လို့လို့မရဘူးဒီနေ့ကပြောခဲ့တယ်ဒီသံဃာပရိယေနဲ့ပြောလို့ရှိရင်သူကလွတ်နိုင်တယ်ပါဠိဘာသာမလွတ်နိုင်ဘူးဒါကြောင့်နှုတ်ကပြောချိုရင်လည်းစိတ်ထဲကကျမ်းသားနဲ့စိတ်နဲ့ပြောလို့ရှိရင်တဲ့ဘုရားဝါစာဖြစ်ပြီနှုတ်ကကြားနေရင်လည်းစိတ်ထဲက နည်းနည်းများများဖြစ်နေလို့ရှိရင်ဘုဒ္ဓဝါဒမဖြစ်ဘူး။ဒါတရားကဆိုပါသာဘာဗလာပံပြင်ရှင်းသောအနှင့်မဲ့စကားကိုဗဟာယပဲ၍သံဃာဗလာပါပြင်ရှင်းသောအနှင့်မဲ့စကားမှာပြိဝေသောခြင်းသည်ဟောတိရှိပြင်ရှင်းတဲ့အနှင့်မဲ့စကားဒါက ဒါနာယီစကားမျိုးတွေပေါ့ဒါနာယီဝတ္ထုအဲဒီဥစ္စာတွေကိုတစ်ဖက်သားပုဂ္ဂိုလ်တွေကသဘောကျတာတဲ့အခုကာလမှာဒီဖြစ်ပေါ်ဝတ္ထုတွေပါတယ်ဆိုတာရှိပါတယ်ရရအနေနဲ့နိုင်ငံတကာကပဲထုတ်နေရတယ်လူငယ်သူငယ်တွေဒါတွေဝဲဝဲပြီးကြတယ်ကြည့်ကြတယ်ဒီထဲမှာ ကောင်းတာတွေလည်းပါပါတယ်ဒီထဲမှာကောင်းတဲ့အဆုံးမဩဝါဒတွေလည်းပါတယ်ဘုသူဒ္ဒတွေလည်းပဲသူရရည်ကြီးကြလေးတွေတော့ပါပါတယ်ဒါပေမဲ့လို့ဒီထဲမှာလူရဲ့စိတ်ဓာတ်ကိုလေလွင့်ပြီးပျက်စီးကြတဲ့ချက်တွေလည်းအများကြီးပါတယ်ဒီထဲမှာကောင်းတာလေးတွေပါတာကဒါချင်းမိုးစရာလို့ဆိုရမှာပါပဲဒါပေမဲ့သူကစိတ်ဓာတ်တွေကိုပြပြစေတဲ့ဥစ္စာတွေအများကြီးပါတယ်ဒီထဲမှာလူရဲ့စိတ်ဓာတ်တွေ အဲစိတ်ဆိုးစရာတွေအဲစိတ်မချမ်းသာစရာတွေစိတ်ထဲမှာပူဆွေးစရာတွေတကယ်မဟုတ်မှလည်းပြီးတာပေါ့မုံမပြီးရမယ်လို့တခါလဲတကယ်ဟုတ်နေတယ်လို့ပဲစိတ်တွေကတည်းကမုံမလည်းပြီးတာနဲ့ဟုတ်နေတယ်လို့ဖြစ်ပြီးစိတ်ကတခါလဲအကြောင်းကြောင့်ကြကြနဲ့ဖြစ်နေတာတည်းဆိုတော့အဲ့ဒါအထူးအချင်းဆိုလို့ရှိရင်ဒီသတင်းစာတွေထဲမှာဝိသုကြောင့်နေဆိုတာပါရတယ်ဒီ စာအုပ်ကလေးနဲ့ဝထုဇာလန်းရဲ့အစာအဆုံးရေးထားတာကလည်းတော်သေးတာပေါ့လေသူကတော့ကြောက်ပြီးတော့ကြောက်ပြီးတော့ဖတ်သွားလိုက်တော့သူကအစာအဆုံးဒီဝထုဇာလန်းရဲ့ရည်ရွယ်ချက်တွေအစာအဆုံးအကုန်လုံးပြီးသွားတယ်နည်းနည်းတော်သေးတယ်။ဟောဒီသတင်းစာတွေကပြတ်တော့ပြတ်တော့လေသူကရေးထားတယ်။ပြတ်တော့ပြတ်တော့လည်းရေးထားတော့တခါတရံသူဝထုဇာလန်းကတော်တော်ကိုစိတ်ထိခိုက်စရာအပိုင်းမှာသူကပြတ်ထားတယ် အဲတော့ဒီစာကြည့်တဲ့ပုဂ္ဂိုလ်တွေကနောက်နောက်ကျရင်ဘာတွေများဖြစ်သွားမလဲမဟုတ်မှတော့သိတာပဲဆိုတာစာကြည့်တဲ့ပုဂ္ဂိုလ်လည်းသိပါသားတကယ်ဟုတ်တော့မဟုတ်ဘူးဆိုတာသိတာသိရမယ်လို့သူစိတ်ဓာတ်ကသူ့အဟုတ်လို့ရှင်းနေတာကိုတွဲနေဟုတ်လို့တင်ဆွဲပြီးတော့အဲဒီတော့ဗာစိတ်ပဋ္ဌာမတာတွေအများကြီးရှိတယ်တော်တော်မကောင်းတဲ့ဥစ္စာတွေပဲဆိုတာလေဒီချက်ဒီမှာရောက်သွားလို့ရှိရင်ဒီစာကြည့်တဲ့လူတွေတော်တော်ဒုက္ခရောက်မယ်လို့ဒီဘိုင်းကြီးရှိပါတယ်အဲဒီတော့အဲဒီတော့သံဃဗလာဘဖြစ်တဲ့ဥစ္စာတွေတဲ့

မမြောက်ဘူးလို့ဆိုရမလို့ကြားနေတာပေါ့ဒါပေမဲ့လို့အဲ့ဒီအဲ့ဒီဇာလံဝတ္ထုတွေကြည်နေတော့အားဖြင့်အချိန်တွေတော့အလကားသာပြည့်သွားတယ်သူပညာတွေလေ့လာမယ်အချိန်တွေလောကကြီးပွားရေးတွေကဟိုမှာကနာသိချာတွက်ဖို့ဆိုရင်လည်းအချိန်တွေရတယ်စာဖတ်ဖို့ဆိုရင်လည်းအချိန်တွေရတယ်ကြီးပွားရေးအလုပ်တွေလုပ်ရရှိပါတယ်လူငယ်လူငယ်တွေမှာပြီးတော့တရားဘက်ကစာတွေတရားစာတွေသရတရားဖြစ်စရာတရားစာတွေအဲ ညိုစရာတရားတွေပါလေဖောက်မယ်ဆိုဖောက်ဖို့အချိန်လေးပါပဲအဲ့ဒီအချိန်လေးကိုအခုဇာဝတ္ထုလာနေဒါနာရီတွေသံဖဗလာပတွေကနေအချိန်ယူသွားတယ်အဲ့ဒါကြောင့်ကျိုးမယ်တော့ဖြစ်တာမလို့တော့ဖြစ်သွားတယ်ပြီးတော့အပြည့်လုံးတော့ကျင်းမယ်တော့မဟုတ်ဘူးဥစ္စာတွေလုံးလုံးမယုံကြည်ပေမဲ့တော့အပြည့်တော့ဖြစ်မှာပါပဲဒါရည်တဲ့ပုဂ္ဂိုလ်လည်းဖြစ်ဖြစ်မှာอืมဒါရည်တဲ့ပုဂ္ဂိုလ်ရည်ရွယ်ချက်ကရှိနေဦးမယ်ဒီထဲမှာ ရွယ်ချက်ကဒီပိုင်းဒီပိုင်းနေကြလို့ရှိရင်လည်းသင်္ကလုံးမချမ်းမသာတွေဖြစ်ပြီးတော့သင်္ကလုံးထိခိုက်ပါလေဆိုတဲ့ရွယ်ချက်ပါလို့ရှိရင်အဲ့ဒီမှာပါပြီးတော့သုံးပါအဲကောင်းတဲ့ရွယ်ချက်ကလေးတွေကတော့နည်းနည်းတော်ပါလိမ့်မယ်ဒီဒီပိုင်းလေးတွေကြည်တော့အချင်းအဲလိမ္မာရင်ရင်းမှုတွေရပါစေစဉ်းစားသင်ဉာဏ်နိုင်မှုတွေရပါစေဆိုရွယ်ချက်ကလေးတွေကိုဒါတွေလည်းပါပါတယ်ဒါပေမဲ့လို့ဒါတွေကင်းရင်ကောင်းတာပါပဲသူကအဲ မြတ်စွာဘုရားရဲ့တည်သားဖြစ်တဲ့ပုဂ္ဂိုလ်ဟာတဲ့သံဃာပလာပကျင်ဆောင်ပြီးတော့သံဃာသံဃာပလာပကိုပယ်ပြီးသံဃာပလာမကျင်ဆောင်ရမယ်။နာ။ဘာလို့လို့တော့ဆိုသံဃာပလာပဖြစ်တာတွေကိုကိုယ်ကပြောနေရင်ကိုယ်စိတ်ထဲမှာလည်းခုနပြောတဲ့ရည်ရွယ်ချက်တွေရည်ရွယ်ချက်တွေရှိတယ်။သောကပရိဒေဝဖြစ်စီရတယ်။ရည်ရွယ်ပြီးတော့ပြောနေတဲ့အခါကျအကုသိုလ်တွေပွားနေတာပဲ။

ဒါသီလပြည့်စုံတာပါပဲအဲဒီမှာပရိယေသနာကြာမိမှုဆိုတာလည်းပဲဒီတဲကပါပဲကာယကံ၃ပါးနဲ့ဝစီကံ၄ပါးနဲ့စပြီးတော့ကိုကြာမိမှုတွေပြရပါတယ်ကိုယ်ပြင်အာထုတ်ပြီးကြာတဲ့အခါကာယကံဖြစ်တာပေါ့နှုတ်ကပြောဆိုပြီးကြာတဲ့အခါဝစီကံဖြစ်တာပေါ့ဒါနဲ့ပဲကြာပါတယ်ဒီစီကြာတာကလည်းပဲဒီတိုင်းပါပဲဒါပေမဲ့လို့ပစ္စည်းကြာတာကိုသီးသန့်ခွဲထားတယ်သူကအရေးကြီးတဲ့ကိစ္စမဟုတ် အာဇီဝသမာအာဇီဝမိစ္ဆာအာဇီဝသူကခွဲပြီးတော့ထားတယ်အဲ့ဒါနောက်နောက်ကျမှပြောရမယ်ပြီးတော့ဒီမှာအခုကကာမပဋ္ဌာနဲ့လာတဲ့3ခုနှစ်ပါးကံခုနှစ်ပါးပြီးသွားတယ်သိက္ခာဘုပညာနဲ့လာတဲ့ဥစ္စာတွေတဲ့အဲ့ဒါတွေကဝိကာလဘောဇနာ

သာရနဲ့စပြီးတော့ညနေပိုင်းညပိုင်းမှာစားတော့တယ်လို့ချင်းမလျောက်ပါလို့အဲကြောင့်မနေ့ပိုင်းတစ်ချိန်ပဲစားဧကပတ္တသထာတိစားတယ်ဝိကလာဘောဇနာမှာကြည်ကြောင်းတယ်အဲဒါလူများမှာလည်းဥပဆောင်တဲ့ခါတွေမှာကျင့်သုံးရပါတယ်ဒါကတော့သိက္ခာပညာနဲ့ဆိုင်တယ်လို့သာပြီးတော့နိစ္စကိတဝါရိတဝိသုကသာသနာအဲကာဝဲပြီးပွဲ သာရင်ပြီးခြင်းတွေကိုယ်တိုင်ပြုခြင်းသူများကိုခိုင်းခြင်းအဲဒီပွဲမျိုးမျိုးတွေကိုကြည့်ရှုခြင်းအဲ့ဒါတွေကကျင့်ဆောင်ရတယ်။ဒါကရဟန်းတော်တွေနဲ့မလျောက်ပါလို့ဒါတွေကြည့်တဲ့အတွက်အပြည့်တွေကြီးကျယ်တွေဖြစ်တယ်လို့တော့မဟုတ်ပါဘူး။ခုနကဟာတွေတော့မဖြစ်ဘူး။ခုနကဟာတွေကသူတို့ဘာသက်သာပုဂ္ဂိုလ်တွေမှာအကျိုးမဲ့တွေအများကြီးဖြစ်တယ်။အခုကတော့ဘယ်တော့မှဖြစ်ဘူး။ဒါကြောင့်မို့ လူတွေအတွက်ဆိုရင်ဒီသိက္ခာကိုမကျင့်လည်းပဲအပြီးအကြီးကျယ်ဖြစ်တာမဟုတ်ဘူးသီလမပြည့်ဘူး၅ပါးသီလကနေပြီးတော့လုံယုံနေပြီးတာပဲသို့တော်လည်းပဲညာတော်များအတွက်ဆိုလို့ရှိရင်ဒါတွေကမလျောက်ပတ်တဲ့မှုတွေကျင့်တယ်ညာတော်များမှာကာခြင်းပြီးဆိုခြင်းတွေကိုယ်တိုင်ပြုလို့ဆိုတော့ဒါမတော်တာပေါ့လေဘုရားခိုင်းတာလည်းပဲမတော်တာပဲဘုရားခိုင်းတယ်အဲဘွဲတွေပါလေသွားပြီးတော့ကြည့်နေတယ်ဆိုရင်ဒါမတော်တာတွေပဲ ဒါပေမဲ့လို့ခုနေခါကလာဘဝကြီးတော့အစဉ်လာအချင်းဘွယ်တွေခံကြဘွယ်တွေကြီးကြတဲ့ဥစ္စာတွေကြီးကြပါတယ်ဒါကကျင်းရင်တော့ကောင်းတာပေါ်နေတာမြတ်စွာဘုရားလိုတော်ကတော့ဒါကျင်းရမယ့်ဥစ္စာတွေပဲဘွယ်တွေကနေပြီးကလာဘွယ်ခံတာနာမတော်တဲ့ဥစ္စာတွေပဲဥစ္စာတွေလိုလိုဖြစ်နေတဲ့ပွဲတွေသွားပြီးတော့ကြည့်ရင်လည်းဒါလည်းမတော်တာဘာပွဲဖြစ်ဖြစ်ပေါ့လေပွဲဆိုလို့ရှိရင်အကုန်လုံးပဲသွားကိလေသာဖြစ်စေတဲ့ဥစ္စာ အဲ့ဒါတွေကကျင်ကြောင်မဲတဲ့ဒါသိက္ခာပုဒ်ဉာဏ်နဲ့ဆိုင်ပါတယ်ပြီးတော့ကမာလာကာနာဝိလိပနပါဏတာလိမ့်ကြခြင်းဒါရဟန္တာများနဲ့မလျောက်ပါဘူးဉာဏ်လူများမှလည်းဥပဒေတိလာဆောက်တည်တဲ့ခါကာလမှာဒီဥစ္စာတွေသင်ကြောင်ပြီးတဲ့ခါလာကျင့်ရဥစ္စာသေနမဟာသေနတွေမြင်သောနေရာများသောနေရာမြင်သောနေရာဆိုတာ မြတ်စွာဘုရားဤလက်သိနဲ့ဆိုလို့ရှိရင်ဖြင့်အဲလက်ရှိသိမြတ်စွာဘုရားဤလက်သိနဲ့လက်ရှိသိရှိတဲ့ခြေတော်ရှိတဲ့ကြင်များမြတ်စွာဘုရားအခွင့်ပြုတာလက်ရှိသိဆိုတော့သာဝေကျမ်းကနေအရာပြောရမှာမို့လေသာဝေကျမ်းကနေအရာမြတ်စွာဘုရားဤ လက်ကျစ်သစ်ဆိုတော့မေဇိမရေသာအဲမေဇိမကုရိသအလေအလားဖြစ်တဲ့ပုဂ္ဂိုလ်ဤအဲလက်သေးဟာသုံးစားတွေ့ရမယ်ဟိုကလည်းဆိုပါအဲတော့24တွေရှိပါတထောင်ရှိပါတထောင်ရှိပါဒါကပဂရိပုရိသအခုနေခါကာလမှာပဂရိပုရိသဆိုပြီးတော့ယူကြတာကိုစာပေကျမ်းကရ ပရိပုရိသတွေကတခါထက်ဝက်ထတိုးရအောင်မယ်ပြီးတော့နောက်တစ်ခါတစ်ခါတိုးလိုက်တော့တထောင်သွားဖြစ်တယ်တထောင်သွားဖြစ်တယ်တထောင်သွားဟာတထောင်သွားအခြေရှိတဲ့ကရင်ကိုမြတ်စွာဘုရားခွင့်ပြုတဲ့တဲ့တဲ့ရှိလို့ရှိရင်ဖြင့်လားဥစ္စာပြေနာမြင်သောနေရာပဲကျမ်းဂန်တွေကဒီလိုဆိုပါတယ်ဒါတော့ဂရင်ကတော့တောင်းပါရှိတဲ့ဂရင်ကတော့ကြားတော့ကြားလာခုနေခါကလား တောင်းသွားတော့ခြေတော့မြင့်တယ်ဥစ္စာတော့ကြားလာတယ်သူကကြားတယ်သူပြီးတော့လူကျိုးကလည်းပဲနတ်စွာဘုရားကြီးလက်ရှိသေးဟာမေဇိမပုရိသလက်ရှိသေးနဲ့သိမကွာဘူးလူလူလောက်ပဲတဲမကွာဘူးလို့ဒီလိုယူကြပါတယ်လက်ရှိသေးဆိုတော့ဓမ္မိုက်ရှိမှာပေါ့ဗဂိပုရိသဆိုတာလည်းသိမကွာဘူးကြဲကွာရင်လည်းနည်းနည်းပါးပါးပေါ့လက်ရှိသေးတယ်ကွာလို့ရှိရင်ခုနေကာလမှာ ဆယ်သေးလို့ဆယ်နှစ်သေးလို့ဘယ်တော့မှပေါ်လေတစ်ခွာလောက်ဘယ်လောက်ရှိမှာပေါ့အဲဒီလိုယူကြဒါပေမဲ့လို့သာဝေကျမ်းဂန်ကြီးတည်ကျူထားတာကတော့ခုနကပြောတဲ့အတိုင်းပဲမြတ်စွာဘုရားကြီးဓမ္မိုက်ဆိုလို့ရှိရင်မြေဒီမှာပုရိသက3မိုင်အဲတရားတော်ကြီးပုရိသက6ဝက်တူလိုက်တော့တောင်းသွားပြည့်သွားအဲတော့တောင်းသွားတဲ့အဖြစ်ရှိတဲ့ကြရင်ပေါ်မှာ အိမ်နေခြင်းတွေမပြုရဘူးတဲ့ဘယ်လိုလဲသူကျမ်းဂန်အတိုင်းကျင့်ရမှာပဲဒါကျမ်းဂန်နဲ့ပြင်ပြီးတော့ကျင့်မယ်ဆိုရင်လည်းသူကခက်ခက်ခဲပဲဒါကြောင့်မို့ခုတော့ကျမ်းဂန်အတိုင်းပဲဆိုရင်ကျင့်ရံတော်လည်းရှိတယ်တင်တော့မကြည့်ရပါဘူးမြင်တဲ့နေရာကအစွဲရှားသားပါအဲ့ဒါကဂရင်တွေကိုပြောပါတယ်ရွှေ့လို့ပြောင်းလို့မရတဲ့ခုံတွေပါတွေကတော့ကိုမြင်လို့လည်းကိစ္စမရှိပါဘူးဒီဥစ္စာတွေကတော့အိမ်တွေပါတွေဆိုရင်တော့ အဲထက်ထတွေပါလေအငြင်းကြီးပေါ့ထက်ထတွေပါလေတက်ပြီးတော့နေတာနေရတာပါပဲဒီဥစ္စာဟိုမြေကြီးတွေပါလေနဲ့ခုံတွေပလင်တွေလောက်ထားတယ်မရုပ်စာကလည်းပဲသူကဥစ္စာပြန်လာမခေါ်ပါဘူးဒီဥစ္စာတော့လူပြပဲမြင်နေပါပဲရှိသေးတာတော့ရပါတယ်အဲဒီကပြင်းတို့ကလခိုင်တို့ဒီလိုနေရာတွေကိုဆိုလိုပါတယ်အဲဒါတောင်တော်ရဲအခြေရှိတဲ့နေရာကိုမြင်တဲ့နေရာမြတ်တဲ့နေရာဆိုတာကတော့

ထိုင်မရဘူးအိပ်မရဘူးလဲဝါကွာလို့သို့တဲ့မွေးတယ်အဲ့ဒါနဲ့မအိပ်ရဘူးလူတွေရဲ့ဥပဒေနဲ့တရားဆောက်တည်တဲ့အခါမှာဥစ္စာတေနာမာတေနာဝရဏိဆိုတော့အဲဒီဥစ္စာနဲ့မရဘူး။ခါတိုင်းခါတိုင်းအိနေကြပြီမယ်ဒါလေးဖယ်ရမယ်ဒီနေ့ကြတယ်။အဲဒီဥဆောင်တဲ့ခါကာလကြ။နောက်ပြီးတော့သုံးမွေးဖြင့်ရထားတဲ့ ပေါ်သောအမျိုးမျိုးတွေပေါ့လေပေါ်သောခင်းမျိုးမျိုးတွေသုံးမွေးနဲ့လုပ်ထားတဲ့ပေါ်သောခင်းမျိုးမျိုးတွေပန်းပြောက်ပြပါလေအတိကျဲပြီးတော့လှပလုပ်ထားတဲ့ပေါ်သောကြီးတွေရှိပါတယ်အဲဒီပေါ်သောတွေကလည်းပဲအဲဂရင်မောအိယာပေါ်မှာတင်ပြီးခင်းပြီးကြတာမအိယာဘူးတဲ့ဥစ္စာဟိုမြေပြင်အခင်းကြမ်းခင်ဘုမတရဏလို့ခေါ်တယ်ဟိုဒီခုဒီမှာဟိုအောက်မှာခင်းထားတဲ့ခင်းမျိုးကိုဖြားဖြားခင်းမျိုးလို့ အောက်ခံအခင်းမျိုးလိုခင်းပြီးတော့သူ့ဘောကမှအေခင်းခင်းပြီးတော့အေးလို့ကျင်တော့ဒီလိုတော့လည်းရတယ်သူကအောက်ခံခင်းကျင်တယ်သုံးထားလို့ကျင်ပေါ့ဘုမတရဏကျင်တယ်ကျောင်းပေါ်မှာခင်းရှားသဘောနဲ့ခင်းခင်းပြီးတော့သူ့ဘောကမှအေခင်းခင်းပြီးတကလားအေးလို့ကျင်ဒါကတော့အိတ်ကောင်းတယ်ဒီဥစ္စာရင်ပေါ်မှာဆိုလို့ရှိရင်ဒီတိုင်းဒီတိုင်းမခင်းရမှာပေါ့ကရင်ပေါ်ခင်းရင်လည်းသူ့ဘောကတခါလဲအေခင်းခင်းပြီးတော့မှသူကရှားသဘောမျိုးခင်းပြီး ဘူမတရဏပေါ်မြေခင်းသဘောမျိုးခင်းပြီးတော့သူ့ဘောအေခင်းခင်းပြီးအေလို့ရှိရင်လားအေကောင်းတယ်အဲဒီတိုင်းကောသောကြီးခင်းပြီးကောသောပေါ်မှာသုံးမွေးပြင်ပြီးတဲ့ကောသောဆိုသုံးဝင်းမဟုတ်တဲ့ကောသောတော့မပါဘူးသုံးမွေးနေတယ်သူကပြအဲဒီကောသောမျိုးအခင်းတွေကမဟာဗယနာပဲဒီမှာမျိုးတွေ36မျိုးတော့ရှိပါတယ်အတူယုတ်ကတော့ဒါနှစ်ခုပါပဲသူယုတ်ကတော့ပြင်အဲဒီမို့လဲဝါ ဂွန်းထုတ်ထားတဲ့မွေရာနဲ့အဲဒီပန်းကြောက်တွေအလားပါတွေမျိုးမျိုးချဲထားတဲ့သုံးမွေးပေါ်သောနဲ့အဲဒါတွေပါပဲအဲဒီဟာညာသောနေရာတွေခေါ်တယ်အဲဒါတွေပေါ်မရဘူးတဲ့ဒါဥစ္စာတင်တာမာတင်တာအချင်းကြောင့်ဇာတရူပရဇတဒါညာနေနဲ့ဆိုင်တာတွေကတော့ညာနေသက်သက်နဲ့ဆိုင်ရွှေငွေမကိုင်မခံရဘူးတဲ့ လူခံခြင်းမပြုရဘူးဘာလို့ပါပဋိက္ခဏာပฏิဝရတော်ဟောဒီရွှေငွေကိုမခံယူရဘူးရွှေငွေခံယူလို့ရှိရင်ဖြင့်လို့သာဟောနိတိကိပါစေအပါဆိုပြီးတော့ဒီကောင်ပြညတ်ထားပါတယ်ဒါကြောင့်အဲ့ဒီကရွှေငွေခံယူခြင်းမှရင်းကြောင်းတယ်လူများမှာတော့ဆယ်ပါးသေးတော့ဆောက်တည်တဲ့ခါကာလမှာဒီဥစ္စာကျင့်ရမှာမဟုတ်ဘူး။ကံလည်းမကံရဘူးရွှေငွေက လက်ခံလည်းလက်မခံရဘူးအခုတရားဓမ္မတွေကဗရာဇာရှိတရားလို့သာလှူကြတော့တချို့လည်းမသိတော့ဒီတိုင်းလှူကြတာပေါ့လေမှန်တော့သူကသူပြီးတော့ရှိတယ်သူကနဝကမ္မသာတေးမှာနဝကမ္မအာတုဝိုက်ဆိုတာအမှုတဲ့လူတာပေါ့အမှုလူတာညာလူတာမဟုတ်အမှားအပြည့်တော့ရှိကနဝကမ္မတွေကလည်းကြောင်းလို့ဘာလို့စောက်နေလို့ရှိရင်အဲဒီအသောက်တွေပါနေနဲ့စပြီးအမှုတွေတွေဆောင်ရွက်ဖို့ရအဲ့ဒီအမှုတွေထဲမှာသုံးမှုရအနေနဲ့သူကသူရတာပါပဲ။

ကြောင်းမှုကိစ္စအစီရီမှုကိစ္စအဲဒီလိုဟာတွေပေါ့အဲလိုယူဝဲချက်နဲ့သူကလူလာဖြစ်ပါတယ်ပြီးတော့ကာဗိယကာလကနဲ့တွဲပြီးကာလလူတွေနည်းရှိပါတယ်အဲ့ဒါကတော့ကိုညာကညွှန်ကြားတဲ့ကာဗိယကာလကဒီမှာအဲအထားခဲ့ပြီးတော့ကြောက်ထားခဲ့လို့ရှိရင်အဲဒီမှာကာဗိယကာလကဒီတောင်းပြီးကာလသုံးရပါတယ် အာမဟုတ်ရင်လည်းပဲတရားဓမ္မကပဲကပ္ပယကာကစီကိုအပ်ထားခဲ့ကပ္ပယကာကစီအပ်ပြီးတော့အဲကြောက်ထားခဲ့လို့ရှိရင်လည်းဒီကပ္ပယကာကစီမှာကိုလိုတဲ့ပစ္စည်းကိုတောက်ပြီးတော့သုံးရတယ်ငွေရတော့မတောင်းရဘူးငွေသုံးရငွေယူရတာတော့မဟုတ်ဘူးဆိုတာနောက်ပြီးတော့မင်းကတထေးကလူသားနဲ့ဝတ္ထုကိုထောက်ပြီးတော့ဟောထားတာရှိပါတယ်တစ်ချိန်က မင်းကသတိနေရာကနေပြီးတော့မြတ်စွာဘုရားခီးကြွတော့အဲဒီခီးကြွတဲ့ခါကလာမင်းကသတိကဒီလမ်းခီးမှာတဲ့လမ်းတစ်လျှောက်လုံးမှာလူနေအိမ်ကြီးမရှိဘူးတဲ့ဒီမှာစားရတော့ကြာတယ်လည်းမရှိဘူးတဲ့ရိခါတွေလိုတယ်ပြီးတော့မြတ်စွာဘုရားကြွလို့ရှိရင်ဒီလမ်းမှာအဲသွန်းသွန်းသွန်းနေပါလေရဖို့ခက်တယ် ပြီးတော့ကပ္ပိယကာရကတွေသူကထည့်လိုက်ပါမယ်ဆိုပြီးတော့ကပ္ပိယကာရကတွေနဲ့ထည့်ပြီးတော့ဒီကပ္ပိယကာရကတွေကသွန်းနေပါလေတူပါလိမ့်မယ်ကပ္ပိယကာရကတွေထမ်းမှာဒီငွေဝတ္ထုငွေတွေပါလေပေးပြီးစီးတွေပါလေပေးပြီးတော့အဲဒီတော့သူလိုက်တာပေါ့အဲဒါလူတော်အကြောင်းပြုပြီးတော့ဝတ္ထုငွေတွေမှဖြစ်ပေါ်လက်တန့်ဖြစ်တဲ့ပစ္စည်းလေးပါးကိုတူတန်းတယ်အဲဒါကတော့သူကအကောင်းဆုံးပါပဲကွာ ဝတ္ထုငွေတွေမှာဖြစ်ပေါ်လာတာ10ရာမြင့်နဲ့10 10ရာဝတ္ထုငွေမှာဖြစ်ပေါ်မယ်10ရာပစ္စည်းတရားရာမြင့်နဲ့တရားရာဝတ္ထုငွေဖြစ်ပေါ်မယ်တရားရာပစ္စည်းအဲဒါလူသားမကြီးဆိုပစ္စည်းလူသားပဲဒါလည်းငွေလူသားမဟုတ်အဲငွေတော့မတောင်းပါဘူးသံဃာပြကာကစီအာသာရကပြကာကစီမှာဘူလိုတဲ့ဝတ္ထုပစ္စည်းပဲတောင်းပါတယ်ဝတ္ထုပစ္စည်းလိုချင်တဲ့ခါကျတောင်းရအောင်ဒီဥစ္စာအဲတောင်းပြီးတော့သုံးရတယ်အဲဒီလိုသာလှူဒါန်းရပါတယ်သက်သက်မဲ့ငွေကိုမလှူဒါန်းရဘူး အဲပုဂ္ဂိုလ်တိုင်းလည်းလက်မခံရဘူးဒါရင်ပုဂ္ဂိုလ်တွေကိုလည်းပဲလက်ခံဖို့ရသူကမခံရဘူးလို့ဆိုတာကတော့သူကတော်တော်တောင်းလေးပါတယ်ဒါကြောင့်မို့သာတုပရသဒ္ဒိဋ္ဌာနာရွှေငွေကိုအလူခံခြင်းမှပฏิဝရတော်ကျင်ဆောင်ဤတဲ့မြတ်စွာဘုရားရဲ့ဒီသာသာသင်ရမယ်တဲ့ဒါယဟန်တော်များနဲ့ဆိုင်တယ်လူဆိုလို့ရှိရင်လဲဆေဝသီလာဆောက်တည်တဲ့အခါဆိုင်တာပေါ့လေမဆောက်တည်လို့ရှိရင်သူကမဆိုင်ပါဘူးသူကတော့ နောက်ပြီးတော့အာမဂဒိညာပဋိက္ခဏအာမဂမန္တပဋိက္ခဏအာမဂဒိညာသဘာစိတ်ဒုက္ခခြင်းနဲ့သဘာဒုက္ခခြင်းလူလူပဲငွေရှင်ငွေလူဘာသာလည်းပဲအဲ့ဒါလည်းလုံလာရအောင်ပြီးတော့ဘိဇကာမဘုဒ္ဓကာမသမာရာမာဘိဇကံဘုဒ္ဓကံနေဆိုတာအပင်ပေါင်းနိုင်တဲ့မျိုးစစ် ပေါက်ပြီးတော့နေတဲ့သစ်ပင်တွေဖြစ်စည်းခြင်းမှာကျဉ်းချောင်းသည်တဲ့ဒါကတော့အိန္ဒိယအနေအားဖြင့်တော့သူကအရေးကြီးလို့ဒီသိက္ခာဘုရားကျင့်ရပါတယ်ဒီမဲ့တခြားရတဲ့နေရာတွေတော့သိရင်မကြည့်လာပါဘူးအိန္ဒိယအနေကတော့သူကသစ်ပင်တွေကိုအကုန်လုံးအသက်ရှိတဲ့သတ္တဝါတွေနေရာချင်းသူကထင်မှတ်ထားတာကိုအဲသစ်ပင်တွေဖြစ်စည်းလို့ရှိရင်သတ္တဝါကိုသတ်တယ်လို့သူကယူဆတယ်ဧကိန္ဒြိယံအိန္ဒြေတစ်ခုရှိတဲ့သတ္တဝါကိုညှင်းစေတာမြည်တယ်တဲ့ မငြင်းစေကောင်းမှုလို့သူကယူဆတာအဲဒါကြောင့်မြတ်စွာဘုရားလည်းသိက္ခာကိုပြညာထားတယ်။ဘာကြောင့်လဲဆိုလို့ချင်းဟိုဒီကရဟန်းတော်တွေကဒီလိုမျိုးစေ့တွေအပင်ပေါက်နိုင်တဲ့မျိုးစေ့တွေကိုသုံးဆောင်ဖြည့်ဆည်းနေလို့ရှိရင်အပင်ပေါက်နေတဲ့အပင်တွေကိုအဲခုတ်လိုက်ကြားလိုက်ဖြည့်ဆည်းနေလို့ရှိရင်သူတို့ကကဲ့ရဲ့မှာအငင်းကုန်တွေဖြစ်မှာသတ္တဝါသတ္တမသာဟုစတဲ့အငင်းကုန်ဖြစ်ညာနေပါတယ်လည်းဖြစ်ဒီကရုံးတွေလည်းဖြစ်နိုင်တယ်။

အဲဒါမျိုးစစ်အပင်ကိုဖြစ်စည်းခြင်းမှကျင်းဆောင်တယ်တဲ့ဗျာနာသီလတစ်ခုပဲဒါအပိခဘုံနဲ့ဆိုင်လာနောက်တစ်ခုကအာမဂမာနအသားစိမ့်ကိုလက်ခံခြင်းမှကျင်းဆောင်တယ်အဲဒါအသားစိမ့်လက်ခံခြင်းဆိုဒီနေ့ကလည်းပြောခဲ့ပြီမာဒီမှာလူတွေလူသားကလည်းရှိနေတော့ကျဲပြူစားတာတွေနဲ့ဆိုတော့အသားစိမ့်လူသားတွေလည်းဒီသိက္ခာဘုံနဲ့နည်းနည်းတော့သူကဆိုင်နေတာပဲ အဲ့ဒါတွေကဇာတိရကာကနဲ့လူရင်လူပါမပဲဒီလိုမဟုတ်လို့ရှိရင်သူကတဲရဲ့လူကရင်မျိုးစားတယ်ပဲဒီလိက္ခာဝင်နဲ့စိုင်းနေတယ်အချောက်တို့ပါလို့ဒါတွေရှိပါအသားစင်းနေတယ်နောက်ပြီးတော့ဒိဋ္ဌိကုမာရီမျိုးသမီးတွေဒီဟိုဖြစ်တဲ့အမျိုးသမီးတွေကိုလူခံခြင်းမှကျင်းချောင်းသေးတယ်ဒါကတော့မသိနေရရန်တော်များလည်းမသိနေရတဲ့ဥစ္စာရန်တော်များလည်းဆိုင်ပါလေလူတွေနဲ့မဆိုင်ဘူးကြတော့

ဒါလည်းညာတော်များနဲ့ပဲသက်ဆိုင်ပါတယ်လူများတော့ဖြင့်ဒါတွေအလှပမွေးထားမယ်ဆိုရင်တော့အပြည့်မရှိဘူးပေါ့လေဒါပေမဲ့လို့စားဖို့တော့ကိုမွေးရင်တော့သူကလည်းပဲပြည့်စုံမှာလားတော့ဗာဏိပါဒကနဲ့ညီညီတယ်သူကဗာဏိပါဒကရောက်ကိုရတယ်อืมနောက်နောက်တစ်ခုကဆင်းတို့မြင်းတို့ကျွဲတို့နွားတို့ဒါတွေလည်းလူခံရဘူးတဲ့อืมဒါတွေလူခံခြင်းမှလည်းကြင်ကြောင်းနေတယ် ဒါကတော့အသုံးဆောင်အတွက်ဒါလည်းရဟန်းတော်များလည်းဆိုရင်လူတွေနဲ့လည်းမဆိုင်ပါဘူးလူတွေမှာတော့ဒါဟိုလေသမားတွေပါလေဆိုရင်ချင်းကျွဲတွေနွားတွေတို့ရှိရမှာပေါ့မရှိလို့မဖြစ်ဘူးသားအဲမြင်းကိုအသုံးပြုတဲ့ပုဂ္ဂိုလ်လည်းမြင်းကြည့်ရမှာဆင်းအသုံးပြုတဲ့ပုဂ္ဂိုလ်ဆင်းကြည့်ရမှာပဲလူတွေအတွက်ကတော့ဒါအပြစ်မရှိပါဘူးအရဟန်းတော်များမှာတော့ဒါတွေကပလီဘောဓာဖြစ်ပြီးတော့နေတဲ့ဥစ္စာတွေကာမဂုဏ်သုံးဆောင်နေဖြစ်ပြီးတော့နေကိလေသာဖြစ်ပွားစေတဲ့ဥစ္စာတွေကိုရဟန်းတော်များတော့ဒါတွေကလူမခံရဘူးတဲ့ဗျာ နောက်ပြီးတော့အယောင်းဝယ်မှကျင်းချောင်းသည်တဲ့ရောင်းဝယ်ခြင်းရောင်းဝယ်ခြင်းဆိုတော့လူတွေနဲ့မဆိုင်ဘူးလူတွေတော့ရောင်းဝယ်ကကောင်းသဖြင့်တရားသဖြင့်ရောင်းခြင်းဝယ်ခြင်းပါလေလူကောင်းတဲ့ဥစ္စာတွေပါလေပြင်းရှိတဲ့ဥစ္စာတွေဝယ်တဲ့ပစ္စည်းဝယ်ရောင်းတဲ့ပစ္စည်းရောင်းအဲဈေးမှန်နဲ့ဝယ်တဲ့ခါကာလပေးတဲ့ပေးတဲ့ဥစ္စာပေးပြီးတော့ဝယ်တရားသဖြင့်ဝယ်ရောင်းတဲ့ခါကာလမှာလည်းပဲသူထိုက်တဲ့ဈေးမှန်နဲ့တခါလေရောင်းဟိုလိန်ပြီးတခါလာတော့မရောင်းအောင်အဲမမကာကာနဲ့ အယောင်းဝယ်လုပ်နေလို့ရှိရင်လူတွေအတွက်ကတော့ပြည့်မရှိပါဘူး။ညာတော်များတော့ဘာမှကိုမလုပ်ပါဘူး။ရောင်းဝယ်လုပ်လို့ရှိရင်အဲဒီရောင်းဝယ်လုပ်ခြင်းကြောင့်ရလာတဲ့ပစ္စည်းနိဒကိပစ္စည်းဖြစ်တယ်။အသုံးတော်မသုံးဆောင်အောင်လို့ကရောင်းဝယ်ဘာမှမလုပ်ပါဘူး။ပစ္စည်းချင်းချင်းရောင်းဝယ်တာလည်းမလုပ်ပါဘူး။ပစ္စည်းနဲ့ငွေနဲ့ရောင်းဝယ်တာလည်းမလုပ်ရဘူး။ငွေငွေချင်းရောင်းဝယ်တာတွေဒါတွေဘာမှမလုပ်ပါဘူး။ရောင်းဝယ်တယ်ဆိုလို့ရှိရင်အကုန်လုံးကင်းရတယ်လို့။အဲယဟာအချင်းချင်းယဟာနဲ့သာမဏေနဲ့သတင်းသုံးပေါ်ရဲ့အချင်းချင်းတော့ပစ္စည်းတွေလဲလို့ရတယ်။ ခြေတုံးကဆိုရင်သတင်းသုံးပေါ်၅ဦးရှိတယ်။ယဟန်ရဲ့ယဟမိမရဲ့အဲသာမဏေယောက်ျားရဲ့သာမဏေရီမရဲ့ပြီးတော့ဘိက္ခုနီမအလောင်းဖြစ်တဲ့သိက္ခမရဲ့ဒီ၅ဦးရှိတယ်လို့ဒါသတင်းသုံးပေါ်၅ဦးတဲ့။အဲဒီသတင်းသုံးပေါ်၅ဦးချင်းချင်းကတော့ကိုသင်္ကန်းတွေပါလေလဲလို့ရပါတယ်။ခြေတုံးကယဟန်သင်္ကန်းနဲ့ဘိက္ခုနီမသင်္ကန်းနဲ့လဲပြီးတော့ဝတ်နိုင်တယ်ခြေတုံးကသင်္ကန်းတွေကအတူတူပဲသူ့ကိုသူ့သာအဲသင်္မိုင်းအေဒီအကုန်လုံးအတူတူပဲ။ အကြောင်းအရာသာပေါ့လေအကြောင်းအရာသာကိုဆက်အဆက်အဆွေမျိုးတွေလည်းရှိမှာပေါ့ဆရာကြီးတွေရှိမှာပေါ့အဲတော့ရာကသုံးဆောင်တဲ့သင်္ကန်းကညာနဲ့မတော်လို့ဘေကုဏီမှာသုံးဆောင်တဲ့သင်္ကန်းလည်းဘေကုဏီနဲ့မတော်လို့ချင်းချင်းလဲပြီးဒီကလာသုံးဆောင်ကြပြီးလို့လဲနိုင်တာတော့ဘုရားကသုံးဖို့ရာကသင်္ကန်းနေပေါ်များပြီးတော့နေလို့ကောင်းတဲ့ဥစ္စာနဲ့ဟိုမကောင်းတဲ့ဥစ္စာနဲ့လဲပြီးလို့လဲနိုင်တာအဲတော့ အခုလည်းပဲရဟန်းရဟန်းချင်းချင်းညာနဲ့တာမဏေနဲ့ဒါတွေကလဲနိုင်ပါတယ်လူတွေနဲ့ဆိုရင်ဖြင့်အဲရောင်းဝယ်တွေလဲလဲတွေမလုပ်ရဘူးတဲ့ဒါတရားဥပဒေကရောင်းဝယ်ခြင်းမှာကျွန်တော်ကအဲဒီရောင်းဝယ်မှုနဲ့စပြီးတော့ကောက်ကျစ်ဆင်းလဲမှုတွေလည်းပဲပြထားပါတယ်ဒီကောက်ကျစ်ဆင်းလဲမှုတွေမျိုးမျိုးတွေပဲတော်တော်များတယ်ဒီမှာဒီတော့ကိုလာလာစားပြီးဒီကလာမတရားပြုစီရင်တာတွေအာဂတိလိုက်စားတာတွေဒါတွေလည်းပါတယ်အဲ့ဒါတွေမှလည်းကြည်ချောင်းရမယ်တဲ့ညာတော်များလားကြည်ချောင်းရတဲ့ဥစ္စာတွေ ပြီးတော့အနိုင်ထက်အဲလူရဲ့နှိမ့်ဆက်သဖြတ်မှုကလည်းရဟန်းတော်များကြည်ကြောင်းရမယ်တဲ့ဒါကတော့ဟိုပါဠိဘာသာတွေကသူကပါဠိဘာသာတို့ဒိဉ္ဇာတို့တွေအကင်းလာပါပြီဒါထပ်ပြီးတော့ကျမ်းသာတဲ့မှုတွေမထပ်ပြီးတော့ဒီမှာပြရတယ်နိုင်ထက်ပြုပြီးတကလည်းလူရဲ့ချင်းသဖြတ်ချင်းနှိမ့်ဆက်ချင်းမှာကြည်ကြောင်းသည်တဲ့အဲ့ဒါညာညာသိက္ခာပုဒ်နဲ့စတဲ့ကျင့်ဝတ်တွေပါပဲနောက်တစ်ခုကရှာမိမှုနဲ့ဆိုင်တာတစ်ခုပါတယ် ကြာမိမှုနဲ့ဆိုင်တာကတော့လူတကာဓမ္မတို့ရဲ့အစေပါခံခြင်းဟွန်းတည်င်းပို့ဆောင်ခြင်းအဲ့ဒါကိုမပြုလို့ရဘူးအဲလူတကာဓမ္မတွေရဲ့အစေပါပေါ်တယ်ဘုရားလာပရာဟိတလုံကားလို့ခေါ်ခြင်းလဲခေါ်မှာပေါ့သူကသူတို့ဘာကြီးတာဝန်တွေလျှောက်ပြီးတကလားသူကဆောင်ရတာပေါ့အဲ့ဒါတွေဆောင်ရတော့ ကိစ္စပြီးတဲ့ပုဂ္ဂိုလ်ကကျေးဇူးတင်မှာပေါ့ကျေးဇူးတင်ပြီးတဲ့ကရာသူ့ကိုသူ့ကိုလူပဲတားမယ်ဥစ္စာတွေရှိပါတယ်အဲဒါကြောင့်အဲဒီလိုတရားဓမ္မကြီးညိုအောင်တရားဓမ္မတွေအဲလူအောင်တားအောင်ရည်ရွယ်ပြီးတော့လှလပါရအောင်ဘုံကြီးအောင်မိမိနဲ့ခင်မင်းရင်းနှီးအောင်ရည်ရွယ်ပြီးတော့တရားဓမ္မတွေရဲ့ကိစ္စကြီးငယ်တွေကိုဆောင်ရွက်ပေးလို့ရှိရင်တဏှာတဏှာသတင်းပို့ဆောင်ပြီးတရားလာပေးလို့ရှိရင်အဲဒါမတရားသဖြင့်ဒီစီကြနေပြီတဲ့ဒါမလို့ရဘူးတဲ့ဒီဥစ္စာကြောင်ရ သိခြင်းလည်းပဲသိပြီးပေးခြင်းပန်းပေးခြင်းစသည်ဖြင့်ကုလဒုသနာအနေသနာတွေဆိုတာရှိပါသေးတယ်။ပြည်ရင်ဟောခြင်းသိကုခြင်းစသည်ဖြင့်ဒီလိုဟာတွေလည်းရှိတယ်။အဲလူမှုကိစ္စတွေလိုက်ပြီးတော့ဆောင်ရွက်တာတွေအဲဒါတွေမှလည်းကြည်ချောင်းရမယ်။အဲဒါတွေကြည်ချောင်းတဲ့ဥစ္စာရဟန်းတော်များမှာသာပါတိမောက္ခသံဝရပိလာထဲမှာအတွန်းသွင်းထားတယ်။မှန်ကတော့ဒါအာဇီဝပါရိသုတ်တိပိလာလို့ခေါ်တယ်။သံဝမှုသင်ကျေတာ။ အဲဒီလူတရားဓမ္မတို့အကျိုးဖြစ်အောင်လို့ကိစ္စကြီးငယ်တွေလိုက်ပြီးတနည်းနည်းနဲ့ဆောင်ရွက်တာအဲညာမှာရှိတဲ့ပစ္စည်းတွေပေးတာပေးပေါ့ငားတာငားနောက်ပြီးတော့အဲစေကူတာကူလို့ဘယ်ရင်ဟောတာဟောလို့ဟုတ်လားအဲဒီလိုမှုတွေပြုတာကိုလူကိစ္စတွေလိုက်ပြီးတော့ဆောင်ရွက်ပြီးတော့ပေးတယ်အဲဒီလိုဆောင်ရွက်ပေးတဲ့ရင်ကျေးဇူးတင်ပြီးတော့အဲဒီဓမ္မတွေက အဲပြန်ပြီးဒီကရသူသားတဲ့ဥစ္စာတွေဟာမသုံးဆောင်ကောင်းတဲ့ဥစ္စာတွေတဲ့မတန်ရှင်းတဲ့ဥစ္စာတွေလေအဲတောင်းရပြီးတော့ရတယ်ဆိုရင်လည်းပဲအဲဒီဥစ္စာမတန်ရှင်းတဲ့ဥစ္စာတွေပဲဒါဒီကြံရမယ်အဲဒီမှာအထူးအားဖြင့်ကြီးညိုဝယ်ဖြစ်တဲ့စင်သာရိပုတ္တရာကျင်းဆောင်ဘုံကိုဝိသုဒ္ဓိမကထုတ်ပြထားပါတယ်ဒါတစ်ပါးမှာစင်သာရိပုတ္တရာနဲ့ရှင်မဟာမောက္ကလမထေရမြတ်တော်နှစ်ပါးဧကသာဝကတွေပေါ့ တော်တစ်ခုမှသင်းသုံးနေရတယ်။ရှင်သာရိပုတ္တရာမှာလေနာယောဂဖြစ်။ဒီမှာမောက္ကလံကရှင်သာရိပုတ္တရာတန်သွားပြီးရှိကတဲ့အခါကာလကျတော့ဒီနာယောဂဖြစ်ပြီးမနေသာထိုင်သာဖြစ်နေတာကိုတွေ့ရတော့ဒီမှာမောက္ကလံကမေးကြည့်တယ်။ရှင်သာရိပုတ္တရာသင်ဒီယောဂကရှိကဖြစ်ဘူးသလားဟာရှိကလည်းဖြစ်ဘူးတာပဲလူတုံးကလည်းဖြစ်ဘူးတယ် လူတို့ကယူဘူးတော့ဘယ်လိုဆေးဝါးများပြီးဝဲပြီးတော့သက်သာတာတော့ပြီးတော့လူတို့ကတော့ငါမေတော်ကြီးကဒီသောဘတို့ကြားတို့တရားတို့နဲ့နွားတို့နဲ့ရောပြီးတော့ရာဟုကျူပြီးတယ်သောဘဆိုတဲ့ပေါ်လေပါရသလို့ခေါ်တယ်ပါရသ ဘာရသဆိုတော့နှုတ်သမင်းပေါ်တယ်အဲနှုတ်သမင်းကြိုပြီးတော့ပြီးတယ်အဲ့ဒါကိုစားလို့ရှိရင်ဒီယောဂဟာသက်သာရတယ်ဟာဒီလိုဆိုလို့ရှိရင်ဟွန်းနေစဉ်ကကြတော့ရကောင်းပါရဲ့သင်ဘုံကနဲ့ရရင်လည်းရမှာပဲငါဘုံကနဲ့ရရင်လည်းရမှာပဲရကောင်းပါနေစဉ်ကကြတော့ဆုံးမသွားရကောင်းပါလို့ပြောပြီးတော့အဲဒီလိုပြောတာအဲဒီလိုပြောတာကိုအဲဒီ ကျောင်းဆောင်တာကကြာသွားဆိုတာပဲဒေါဆောင်တာကျောင်းဆောင်တာကကြာတာကြာသွားတော့အဲဒီအဲ့ဒီနာကနေပြီးတော့ဇင်မာမောက္ကလရဲ့တပည့်တွေကပေါ့လေကိုယ်ပဲစီကနဲ့တပည့်တွေကအိမ်မှာသွားပြီးတော့သားကြီးကိုသွားပြီးပူကတယ်နော်နာကသွားပူကတဲ့လူတွေကတခါလဲဟိုမှာ နာဘူးတယ်ဆိုတစ်သေးဘူးတယ်လို့ပြောမှာပေါ့လေတစ်သေးသေးပါလာတယ်ပြောမှာပဲဟိုမှာခုကလာသေးပါတယ်လို့ပြောတယ်မှာအဲဒီမှာဘယ်လိုကူစားရမလဲဆိုတော့တချို့လည်းပဲယူကြဖားကြမှာပေါ့ကုတ္တပညာဖားပညာတွေယူကြဖားကြလောက်ကြမှာပေါ့အဲဒီလိုလောက်တော့ကအဲဒီနတ်ကပြောတယ်ဟေးမင်းတို့သိညာတွေဘာတွေဘာတွေလောက်ခုရမလို့ဘူးအဲဒီငါကြလို့ရှိရင်ဒီမှာမောကလန်ကြွလာတဲ့အခါမှာ နိုရမဲ့လူရမယ်အဲသောဘာနဲ့တရားနဲ့သက္ကာနဲ့ပြောပြီးတော့နိုရမဲ့ကြိုပြီးတော့လူရမယ်ဒါပဲဒါဆိုလို့ရှိရင်အဲ့ဒါမင်းပြောတာကြောက်မဲပြောတာဒါတော့အင်္ဂါလူတွေကပြောဟောဒါကတော့ထူးဆန်းတာမဟုတ်ပါဘူးတဲ့ကိုယ်ဆရာတော်ကိုယ်မကြည့်ပဲကိုယ်ွယ်ရှိကနေတော့သင်နာမပြောလဲဒါဒီဟာတူးနေတာပါပဲတဲ့မထူးပါဘူးလို့ပြောတာဒီမှာယောဂလည်းပြောတယ်။နော်မနဲ့ကြတော့ဟိုအပင်ကြီး နိုရမဲအသင့်ပြင်တာလို့ဆုံးဇမမောဂလာကြွလာတယ်ဆိုရင်ဟိုကတခါလေလို့ဆုံးအသင့်ပြင်ပြီးတော့ကတော့ဇမမောဂလာကအကြောင်းပြန်မလို့ဥစားကရတူကဟိုမှာပြောရှင်သိဘုရားတခြားတော့မသွားရင်လည်းအောင်နော်ဒီကဆုံးမပြန်လာအောင်စောင့်အောင်ဟိုကလို့ဆုံးရရင်ရလာမယ်စောင့်ပါအောင်လို့ပြောတာဒါလည်းရရရင်သူကပြန်မလို့တော့ရင်လိုလာပါလားဗျနေပါအောင်လို့ဆုံးဒီရင်ပဲဖုံးဝေးပါမဟုတ်ဘူးဟိုမှာကိစ္စရှိလို့အမိုးပါဗျာတဲ့နောက်လည်းပဲ သင်ပြဖုံးဝေးပြီးတဲ့နောက်နောက်ထပ်လည်းပဲတခါသပိတ်ထည့်ပြီးပြပါအောင်ဖုံးဝေးပါအောင်ဆိုတော့လည်းဖုံးဝေးဖုံးဝေးပြီးတော့မှနောက်ထပ်တခါမျိုးသွန်းနေထည့်ပြီးတော့လူလာသပိတ်နဲ့ပြည့်ထည့်ခါတိုင်းခမ်းမြများပြရမှာရှင်သာရိပုတ္တရာကိုအဲရှင်သာရိပုတ္တရာဖုံးဝေးပြီးတော့အဲလူသွန်းနေရလာအစဉ်သိမ့်နေရလာဖုံးဝေးပြီးတော့ရှင်သာရိပုတ္တရာဆင်ញင်လိုက်တယ်ဘယ်နဲ့လဲအစဉ်သိမ့်လာပါ ဘယ်ပုံပဲနည်းနဲ့ရတာပါလေစဉ်းလိုက်စဉ်းစားလိုက်တော့အဘိညာဉ်နဲ့ဆင်ញင်လိုက်တဲ့အခါကလာသူကအကျိုးကြောင့်နေမြင်မြင်တာကိုညကပြောတဲ့စကားအဲဒီစကားကိုနတ်ကကြားလို့အဲဒီမှာသွားပြီးနတ်ပူတာနဲ့နတ်ပူပြီးတော့ဒီလိုသောလူဘိုးရာပြောခဲ့တာနဲ့အဲ့ဒါအကြောင်းပြုပြီးတော့ဒီလိုဆုံးနေဖြစ်လာတယ်မြင်တော့ဟာဒီလိုဆိုလို့ရှိရင်ဒီဥစ္စာမစင်ကြယ်ဘူးတဲ့ဥစ္စာမှန်ကတော့စင်ကြယ်ပါတယ် ဟိုကတော့စင်ကြယ်ပါတယ်သူကဓမင်းကဒီလိုဖြစ်အောင်လို့သူရည်ပဲပြောတာမှမဟုတ်ပဲသူကပြောပြီးတော့ပြောတာပဲနာကသူကသူသွားလို့ဆိုတာသူကအပြစ်တော်မရှိပါဘူးဒါပေမဲ့လို့သူပြောမိတဲ့စကားအကြောင်းပြုပြီးတော့ဖြစ်လာတော့ဒါမစင်ကြယ်ဘူးဆိုပြီးတော့ဒီမာရိပုတ္တရာကသူကအပြစ်ကောက်ရွေးကောက်ပြီးတော့ရှင်မဘောဂလာပြောရှင်မဘောဂလာတဲ့သုံးကသိယူလာတဲ့သုံးက မစင်ကြယ်ဘူးတဲ့မသုံးဆောင်ကောင်းတဲ့အဆုံးပဲပြောတော့ဇင်မမောဂလာကလည်းဘာမှတော့မပြောပါဘူးမသုံးဆောင်ကောင်းမှုဆိုတော့ဒါလည်းသွန်ပြိတာပါတည့်ရပုဂ္ဂိုလ်ဆိုရင်သိဆိုးမယ်လို့ပဲနည်းနည်းကငါယူတော့ဘာမှလည်းပြစ်မကြည့်ပဲတဲ့နည်းနည်းမသိကြဘူးလို့လည်းပြောကာလိုပုဂ္ဂိုလ်ယူတာတော့မသိကြဘူးပြောရမလားဆိုပြီးသိဆိုးမယ်သူစားဇင်မမောဂလာတော့ဘာမှဖြစ်ပါဘူးသူကမသိကြဘူးဆိုလည်းကိန်းတယ်မသိကြလည်းပဲသွန်လိုက်ရုံပဲဆိုပြီးတော့သူကသွန်ပြီးတော့ကြည့်သွန်ပြစ်လိုက်တာလည်းတခါတည်း အဲ့ဒီနှိုသွန်းလည်းပဲမြေကြီးရောရောက်ရောဒီမာရိပုတ္တရာမှာဖြစ်နေတဲ့ယောဂလည်းတခါတည်းပျောက်သွားတယ်ဆိုတာကိုသီလသီလစင်ကြယ်တာတော့သီလရဲ့အာနုဘောကြောင့်လို့သူကသိစင်ကြယ်ကြဲတာကိုဒီမာရိပုတ္တရာသိစင်ကြယ်ကြဲအဲသိစင်ကြယ်ကြဲတော့သူပြောမိတဲ့စကားလေးနဲ့စပြီးဖြစ်လာတာလေမှန်ကတော့ဒါမစင်ကြယ်ဘူးလို့မဆိုရပါဘူးစင်ကြယ်တာပါပဲပြင်းမရှိပါဘူးသုံးဆောင်ကောင်းပါလေဒါပေမဲ့လို့သူပြောတဲ့စကားနဲ့စပြီးတော့နေတဲ့အတွက်ကြောင့်အစွန်းကြီးရှိတယ်ဆိုပြီးတော့

အသက်မွေးမှုနဲ့စတဲ့အဇဝပါရိသုဒ္ဓိသီလကိုသတင်းသုံးပေါ်ရအကဲရကြလိမ့်မယ်သင်္သာရိပုတ္တရာအဲဒီလိုသုံးနေဖုံးမေးတယ်ဆိုပြီးတော့လိုင်းဘုရားတော့ဖုံးမွေးသေးတာပဲကောင်းအောင်ဆိုပြီးတော့ဒီပုဂ္ဂိုလ်တွေကတက်ကျင်အောင်တက်လာအောင်မယ်လို့သာအဲဒီလိုကြည့်ရခံရပါလိမ့်မယ်တဲ့ဒါတော့အဲဒါကြောင့်မို့သူ

ဥရိဟာကတကယ်ကျင်စားပြောတာပေါ့လေတကယ်တော့ပြင်မဲ့ထွက်လို့မဖြစ်ဘူးဥရိကပြင်မဲ့ထွက်ပြီးတော့အစာချခြင်းရှားပါစေတဲ့ဥရိပြင်မဲ့ထွက်တယ်သာလုံမှုသိခြင်းကြောင့်ရှားခြင်းရှားပါစေအဲရှားခြင်းရှားပါစေအဲဒီမစင်ကြယ်တဲ့ဝေဇိဝိညာဉ်ကြောင့်ဖြစ်တဲ့မစင်ကြယ်တဲ့အစာအာဟာရမျိုးကိုတော့ငါမသုံးဆောင်ဘူးအသက်ပဲသိခြင်းသေးပါစေတော့မသုံးဆောင်ဘူးဆိုပြီးတော့ ပူရန်ကျူးပါတယ်။အဲယောဂဝေဒနာတွေတခါတည်းကြောက်ပြီးတော့သွားတယ်။အဲဒါကြောင့်အဲဒီစင်္သာရိပုတ္တရာရဲ့အပေမွေးမှုနဲ့စပြီးတော့ဒီစည်းစာမိမှုနဲ့စပြီးတော့စင်ကြယ်ဘုံကိုထောက်ဆပြီးတော့သရင်သုံးပေါ်တွေဟာလည်းပဲအဲဒီဤတိုင်းကိုလည်းလိုက်ပြီးတော့စင်ကြယ်ကြယ်ပညာကိုအားထုတ်ကြဖို့ဆိုပြီးသူတို့ဒီမှာတိုက်တွန်းပြီးတော့သွားပါတယ်။ဒါကြောင့်မြတ်စွာဘုရားဤသာသနာတော်မှာ ီလာသိက္ခာကိုရိုးစိုးစမ်းကြောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေကပစ္စည်းကြမိမှုနဲ့စပြီးတော့လဲစင်ကြယ်အောင်လို့သူကကျင့်ရတယ်။တရားသဖြင့်ဟောလားနှုတ်ကပြောဆိုပြီးတော့ရတဲ့ပစ္စည်းအဲ့ဒါမျိုးမကြည့်ရအောင်ဒီတော့ဟိုဒကာဓမ္မတွေနဲ့ယဉ်ကျေးအောင်လုပ်ပြီးတော့ပြည်ရင်ကခြင်းထောက်ပံ့ခြင်းအဲကျိုးဆောင်ရခြင်းအဲ့ဒါတွေအကြောင်းပြုပြီးတော့ရတဲ့ပစ္စည်းတွေမစင်ကြယ်တာတွေမကြည့်ရအောင် အကျင့်သုံးပြီးတကလားသွားရမယ်အဲဒီဥစ္စာခန္ဓာကပစ္စည်းချာမိမှုအာဟုဆိုဖြစ်ပွားစေရတဲ့ဟာတွေပဲအာဟုဆိုဖြစ်ပွားစေရတဲ့ဟာတွေအဲဒီဥစ္စာတွေပယ်ရမယ်လို့ဆိုတယ်အဲဒါတွေပယ်လဲလို့ရှိရင်လည်းပါတိမောကသံဝရပိတာဆင်ကျယ်ပြီးတော့သွားပါတယ်ဒီနေ့တော်တော့ပါပြီရှင်လည်းကုန်ပြီအဲဒါဒါလေးတွေဆိုပြီးတော့သိညအောင်လည်းပါတိမောကပါတိမောက

အဲဒီကပြောခဲ့တဲ့အတိုင်းမမီဝဲတဲ့နဲ့ကိုမှုတွေကိုပယ်လို့မမီဝဲတဲ့နဲ့နှုတ်မှုတွေကိုပယ်လို့မမီဝဲတဲ့နဲ့ပစ္စည်းချာမိမှုတွေပယ်လို့လူမှလည်းလူလိုက်ပေါ့မတရားသည်ပစ္စည်းချာမိမှုတွေပယ်ညာမှာတော့အမှန်တရားပြမှာလည်းမတရားသည်ပစ္စည်းချာမိမှုတွေအမှန်ပြပြတယ်အဲမတရားသည်ပစ္စည်းချာမိမှုတွေပယ်ပြီးတော့ကျင့်လို့ရှိရင် ပါဠိမောကသံဝရသီလစင်ကြယ်ပါတယ်အဲဒီလိုသီလစင်ကြယ်ပြီးတော့နေတော့အဲဒီလိုသီလစင်ကြယ်တဲ့အခိုက်အတန့်မှာသမထလမ်းကနေပြီးအာထုတ်ရင်သံတရားတွေရနိုင်တယ်ဝိပဿနာလမ်းကအာထုတ်လို့ရှိရင်အရိယာမဂ်ကိုတရားတွေရပြီးတော့သွားနိုင်တာခြေကံခြေကံကောင်းပြီးတော့သွားတော့သီလခြေကံနဲ့ပြည့်စုံပြီးတော့သွားတော့မေဖို့တရားတွေကိုရပြီးတော့သွားနိုင်ပြီအဲဒီမေဖို့တရားတွေရအောင်အာထုတ်ဖို့ရသီလအခြေခံ ခြေကံသီလတွေသင်ကျင်အောင်အားထုတ်ဖို့ဒီဒေသနာရကသူကပြောပြတာပါပဲ။အင်းဒီကပฏิမောကသံဝရပြီးတော့နောက်နောက်သတင်းကြတော့အိန္ဒိယသံဝရအခန်းရောက်တယ်ဒါကနောက်သတင်းကြမှာဟောရမယ်နည်းနည်းပြညာအောင်ဒီဘက်ကပညာသုံး၌လာတော့သမာဓိပညာတို့၏အခြေခံဖြစ်သောပါတိမောက္ခသံဝရသီလကျင့်များကို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 အာ